မေဃသစ္စာမှလည်းမေခင်7ပါးတရားတွေကသမာဓိဋ္ဌိမေခင်အကြောင်းတနည်းအားပြောပြီးတော့ဒီနေ့သမာသင်္ကပ္ပမေခင်အားစပြီးဟောရမေခင်ဆိုတာမေဃရဲ့အစိတ်အပိုင်းမေခင်မေဃလောကမှာမေဃသင်လန်းနေတယ်သူစာရီယထာတွေသွားနေတဲ့လမ်းလူသွားနေတဲ့လမ်း ဒီလနေဟာမေဃလို့ခေါ်တာဥပါရိတော့ဒီလနေဟာသူနဲ့ဆက်သွယ်ထားတဲ့ရတ္တိကိုရောက်နိုင်တဲ့လမ်းနေပဲဒီလမ်းတွေကလျှောက်သွားလို့ရှိရင်ဘုရားနဲ့ဆက်သွယ်နေတဲ့လမ်းလျှောက်တိုင်းဘုရားရောက်တာဈေးနဲ့ဆက်သွယ်နေတဲ့လမ်းရောက်လျှောက်သွားလို့ရှိရင်ဈေးရောက်အဲမြေစိတ်ဆက်သွယ်နေတဲ့လမ်းသွားလို့ရှိရင်မြေစိတ်ရောက်သွား ရွာနဲ့ဆက်သွယ်ထားတဲ့လမ်းသွားလို့ရှိရင်ရွာရောက်သွားတောနဲ့ဆက်သွယ်ထားတဲ့လမ်းသွားလို့ရှိရင်တောရောက်သွားအဲသူဆရာဆရာလမ်းကလျှောက်သွားလို့ရှိရင်ဆရာဆရာအရာတွေသားတွေရောက်သွားအဲ့ဒါလိုပဲမဲကဆိုတာဆရာဆရာအရဌာနတွေရောက်စီတတ်တဲ့တရားပဲဒီမှာလည်းပဲမဲကကရောက်စီတတ်တဲ့တရားရောက်ကြောင်းတရားပဲလမ်းဆိုတာလည်းရောက်ကြောင်းပဲ တရားရတဲ့ယောက်ျောက်ဒီမှာလည်းသူဆင်ရဆင်ရကိုယောက်ျောက်တရားပဲအဲဒီမေကကဗမာမေကလည်းရှိတယ်မိစ္ဆာမေကလည်းရှိတယ်ဗမာမေကကောင်းတယ်လားမှန်တယ်လားမိစ္ဆာမေကမကောင်းတယ်လားမှားတယ်လားမိစ္ဆာမေကမှားတယ်လားမကောင်းတယ်လားကအကုသိုလ်တရားတွေပဲ မိစ္ဆာဒိဋ္ဌိမိစ္ဆာသင်္ကပ္ပမိစ္ဆာဝါစာမိစ္ဆာကမ္မတာမိစ္ဆာအာဇီဝမိစ္ဆာဝါယာမမိစ္ဆာတိမိစ္ဆာသမာဓိဆိုတဲ့အင်္ဂါ7ပါးတရားတွေသူလည်းစိတ်ပိုင်းရှိခုကြီးအဲ့ဒါတွေကမားတဲ့လမ်းနေမကောင်းတဲ့လမ်းနေလောကမှာလည်းမကောင်းတဲ့လမ်းပါလို့ရှိရင်မကောင်းရာကိုရောက်သွားတယ် မကောင်းတဲ့နေရာတွေနဲ့ဥမာကျွန်းပွဲတို့ကျင်းကြိုင်တို့အဲ့ဒီကိုသက်သွဲထားတဲ့လမ်းကြောက်သွားရင်တော့ကြတော့အဲ့ဒီကျင်းနေကြိုင်နေတဲ့ကျွန်းပွဲတွေလည်းရောက်သွားတာပဲမကောင်းတဲ့နေရာကိုရောက်သွားအဲ့ဒါလိုပဲမိစ္ဆာမေဃတရားတွေပွားများသွားလို့ရှိရင်မကောင်းတဲ့ဌာနတွေရောက်သွားတယ်ဘယ်လိုရနေရာရောက်တယ်လဲဆိုလို့ရှိရင်အပယ်လေးပါးကိုရောက်တယ်ငရဲရောက်တယ်ငရဲလား တရိစ္ဆာန်ဖြစ်နိုင်တယ်တရိစ္ဆာန်လားဒိဋ္ဌာဖြစ်နိုင်တယ်ဒိဋ္ဌာန်လားသူရကယ်ဖြစ်နိုင်တယ်သူရကယ်လားလူဖြစ်ပြန်လဲလူဆင်းရဲဖြစ်နိုင်တယ်နတ်ဖြစ်ပြန်လဲနတ်အညာဇာနာဆင်းရဲတွေဖြစ်နိုင်တယ်ဒီလားနဲ့ကြည့်တာအဲ့ဒါကမကောင်းတဲ့လားနေအဲ့ဒါမိစ္ဆာမဲကမှားတယ်လားမကောင်းတဲ့လားနေရောက်ပြီးတော့သွားတာတာမန်မဲက မှန်တယ်လားကောင်းတယ်လားဆိုတာကတော့ကုသိုလ်တရားတွေပါပဲအခုဒီအရိယမေဃသစ္စာတရားတွေမှာပါတဲ့မေဃဆိုတဲ့တရားတွေကတော့မကောင်းတဲ့လားနေဒီမှာကြီးပဲကျတဲ့ဟောတာကတော့နိဗ္ဗာန်ရောက်စေတတ်တယ်လားမယ်ဒါပေမဲ့နိဗ္ဗာန်မရောက်သေးခင်လူဘဝနာဘဝကောင်းရာဘဝတွေလည်းတို့ရောက်စေတတ်တယ်ကောင်းခြင်းချမ်းသာတွေလည်းရောက်စေတတ်တယ်အဲ့ဒါ

လဲတာကြီးစသည်ဖြင့်သူ့စိတ်ပိုင်းလေးတွေတစ်ခုတစ်ခုချင်းထောက်ကြည့်လို့ရှိရင်လက်ရည်စိတ်ပိုင်းမှာလဲမဟုတ်သေးဘူးအဲ့ဒါတွေကိုသူ့နေရာနဲ့သူဆင်သိအောင်လို့ဓာတ်ဆင်ထားလိုက်တဲ့အခါကာလကြတော့လဲကြီးဖြစ်သွားတာလဲစိတ်ပိုင်းတွေပေါင်းလိုက်တဲ့အခါလဲကြီးဖြစ်တာအစိတ်ပိုင်းတွေတစ်ခုစီထုတ်ကြည့်မယ်ဆိုရင်ဒါလဲမဟုတ်ဘူးသူကအစိတ်ပိုင်းအဲ့ဒါလိုပဲဒီမှာ မဲခင်ဆိုတာတွေဟာသူတို့ပေါင်းစပ်လိုက်ရင်မဲဖြစ်တာပဲမဲကိုအသိစိတ်ခွဲလိုက်လို့ရှိရင်မဲခင်တွေဖြစ်တာအဲဒါမဲခင်နဲ့မဲကဆိုတာအတူတူပါပဲဟွန်းနိဗ္ဗာန်ရောက်စေရတဲ့မဲတရားနိဗ္ဗာန်ရောက်စေရတဲ့မဲခင်တရားဒါတွေအတူတူပါပဲအဲ့ဒီမဲခင်တရားတွေကတနည်းစစ်ပါရှိတာထဲမှာသာမာရိဋ္ဌိဆိုတာကိုပြောပြီးသွားပါပြီ။ယနေ့သာမသင်္ကပ္ပစပြီးတော့ပြောရမယ်။ သတမောသဘိကဝေသမ္မာသင်္ကပ္ပောယောခောဘိကဝေနိခမသင်္ကပ္ပောအပြာပါရသင်္ကပ္ပောအဝိဟိတသင်္ကပ္ပောအယံဥစ္စတိသမ္မာသင်္ကပ္ပောဘိကဝေယံတို့သမ္မာသင်္ကပ္ပောသမ္မာသင်္ကပ္ပတိသမ္မာသင်္ကပ္ပော ကောင်းစွာကြံ့ခြင်းတရားသည်ကတမောစပဲပါနိသိကွေရန်တို့ရောနိခမသင်္ခါပောအကျဉ်ကာမမဆက်မြောက်သောကြံစီခြင်းသည်ရောအပြပါရသင်္ခါဘောအကျဉ်ဇာပါရစက်စည်းခြင်းမှဆက်မြောက်သောတရားဆက်မြောက်သောအကျံစီသည်ရောဝိညာသင်္ခါဘောအကျဉ်

နိခာမဆိုတာသွမြောက်ခြင်းဘယ်မှာသွမြောက်တယ်လဲဆိုရင်ကာမတရားတွေမှာသွမြောက်တယ်ကာမဂုဏ်အာယုန်တွေလိုရင်နှစ်သက်ပြီးတော့နေတဲ့တရားကာမကိလေသာတွေခေါ်တယ်ကာမဆိုတာလိုရင်တတ်တဲ့တရားတွေကာမခေါ်တယ်လိုရင်စရာတွေကိုလည်းကာမလို့ခေါ်တယ်လိုချင်စရာတရားတွေကိုလိုချင်တတ်တာလို့ကာမတရားဆိုတယ်လိုချင်ဆိုတာကလည်းပဲ အကုန်လုံးနဲ့ဆိုင်တဲ့စကားပေါ်တယ်လူကျင်တာထဲမှာနှစ်သက်တာပါရတာအဲတွေ့ရတာသဘောကျတာဒါတွေအကုန်လုံးကာမတွေပါပဲအဲနှစ်သက်လူချင်းခင်မင်တွေ့ရတဲ့သဘောတရားကိုကာမခေါ်တယ်နှစ်သက်စရာလူချင်းစရာတွေ့ရစရာကောင်းတယ်လို့ထင်ရတဲ့အာယဝတ္ထုမျိုးတွေကိုအဲဒါလည်းကာမလို့ခေါ်တယ်သူတို့ကာမဂုဏ်လို့လည်းခေါ်ကြတယ်ကာမဂုဏ်ကာမဂုဏ်တရားတွေကာမဂုဏ်တရားတွေကိုလူလားနှစ်သက်ပြီးတော့နေတဲ့ဥစ္စာဟာဒါကာမတရား အဲဒီကာမဂုဏ်တရားတွေလိုလားနှစ်သက်မှုမှကြောင်းများဆိုတော့မလိုလားတဲ့သဘောပေါ့ကာမဂုဏ်တရားတွေကိုမလိုချင်တဲ့သဘောကာမဂုဏ်အာယဝတ္ထုတွေကိုမတွေ့ရတဲ့သဘောမတတ်မဲ့တဲ့သဘောတတ်မဲ့ခြင်းတွေ့ရခြင်းစမ်းကျင်မဲ့ဖြစ်တဲ့သဘောအဲ့ဒါနိခမပဲကာမဂုဏ်ကာမတရားတွေမှထွဲမြောက်တဲ့သဘောတရားပဲအဲဒီထွဲမြောက်တဲ့သဘောတရားကလည်းအများကြီးရှိပါတယ်ဒီနေရာမှာတော့ကိုကြာစီမှုပဲအဲဒီထွဲမြောက်ထွဲမြောက်တဲ့နေရာချင်း ကာမအာယဝတ္ထုတွေကိုမလိုချင်တဲ့အနေအားဖြင့်ကာမအာယဝတ္ထုတွေကိုစွန့်ပစ်လိုတဲ့အနေအားဖြင့်ကာမအာယဝတ္ထုတွေမှကင်းဝေးစေလိုတဲ့အလိုအားဖြင့်သိကုစဉ်းစားကြံစည်မှုတွေဟာဒါနိခမသင်္ကပ္ပပဲနိခမသင်္ကပ္ပအဲဒီနိခမသင်္ကပ္ပကလည်းဒီနေ့ကပြောခဲ့တဲ့အတိုင်းမူလပုဂ္ဂအရိယသုံးဝမေခင်ညဆိုတဲ့သူကလည်းပဲသုံးမျိုးရှိပါတယ်။ ကျမ်းဂန်နေမှာတော့ပုပ္ပဘာကနဲ့အရိယာမဲနှစ်ခုပဲခွဲထားတယ်အခုတော့ဘုရားကျင့်အောင်လည်းသုံးခုခွဲတာမူလအခြေခံအခြေခံလေးကလည်းသူကတမျိုးပေါ့အရိယာမဲနဲ့သူကဝေးသေးတယ်ဘုရားဘာကဆိုတာကတော့အရိယာမဲအခြေပိုင်းလေးအရိယာမဲနဲ့နီးလာတယ်သူကလည်းဝိပဿနာနယ်တွေကဝိပဿနာနယ်မရောက်ခင်အတွင်းကဟာတွေကတော့အခြေခံလောက်ပဲရှိသေးတာသူကနိဗ္ဗာန်နဲ့တော်တော်ဝေးပါသေးတယ်သူကအရိယာမဲနဲ့တော်တော်ဝေးပါသေးတယ် အဲဒါကြောင့်မူလမဲ့ခင်ဥပပါဒမဲ့ခင်အရိယမဲ့ခင်သုံးမျိုးရှိမူလမဲ့ခင်ကတနည်းပြောရတာတမာရိတိဆိုရင်ကံကံရဲ့အကျိုးယုံကြည်ပြီးသိတဲ့တမာရိတိကာမတရာတမာရိတိဟာဆိုမူလမဲ့ခင်မျိုးပဲအရိယမဲ့ခင်မျိုးတော့သူအတင်တာမမြင်သေးဘူးအရိယမဲ့ခင်နဲ့လည်းသူကမနီးသေးဘူးဒုက္ခဉာဏဒုက္ခသမှုဉာဏဆိုတာထဲမှာ ဆက်ကြည့်ရင်ဒုက္ခသမှုတွေလည်းနဲ့နော်ပါဝင်တော့ပါဝင်တော့ပေါ့လေပါဝင်မယ်လေဒုက္ခဒုက္ခဖြစ်ကြောင်းနေရာနဲ့သူကထင်တာမဟုတ်ဘူးဒီဥစ္စာဒါကြောင့်ဒါကတော့အခြေခံတော့ပဲရှိပါသေးတယ်ကံကံရုပ်ရှင်တဲ့ကာမတရသမာဓိတိအဲဒီတော့ကာမတရသမာဓိတိအကြောင်းရင်းခံပြီးရဏတိရအစရှိတဲ့ကုသိုလ်ကောင်းမှုတွေပြုလုပ်နေပြုလုပ်တယ်ပြုလုပ်တဲ့အတိုင်းကံကံအကျိုးကိုယုံကြည်မှုသိမှုတွေတည်းပါဝင်နေတယ်အဲဒါမူလမဲ့ခင်နေတယ်ရှိကမဲ့ခင်ဒါကတော့ ဘုရားဘာသာဝင်ပုဂ္ဂိုလ်တွေဆိုအကုန်လုံးပွားများနေတာပါပဲနေရောညာရောမစင်တိုင်းစင်တိုင်းတရားတွေပွားနေ။နောက်ဝိပဿနာရှုတဲ့အခါကျတော့ဒုယနာတရားတွေအကျင့်ပြက်တွေကိုသိတယ်။ဒါကပုဗ္ဗဘာသာမဲ့ခင်တော့ဒါရိယမဲ့နဲ့နီးလာတယ်။အဲအိသဒုက္ခနာတာတွေဒီအဲဒီကပြင်းပြင်းနဲ့နောက်ဆုံးကြရိယမဲ့ဖြစ်လာအဲဒီရိယမဲ့ဖြစ်ပြီးနိဗ္ဗာန်ပြီးတဲ့အခါကျတော့ဒါအရိယအရိယမဲ့ခင်ဖြစ်လာတယ်။အဲဒါမူလ ပုဗ္ဗအရိယသုံးဝမဂ်ခင်မြတ်ဖြစ်သွားစေနဲ့ဤမဂ်ခင်ပြည့်ဝင်နိဗ္ဗာန်လားအခုဒီမှာလဲဒီလိုပဲသုံးမျိုးရှိတာပဲလေမှာလဲနိကမသင်္ကပ္ပကာမကိလေသာတွေမှာဆောင်းရောက်ဖို့ရာဉာဏ်စီစိတ်ကူးမှုအခြေခံရှိတယ်ကာမအယုန်တွေကိုအဲမလိုချင်ဘူးကာမအယုန်တွေကိုမတွေ့တာဘူးကာမအယုန်တွေကိုစွန့်ပြစ်လို့တဲ့ဆိုတဲ့သဘော အဲ့ဒါဘယ်ကနေပြီးဖြစ်လာလဲတင်တာကုသိုလ်ကောင်းမှုပြုဖို့အကြံစီတွေကဖြစ်လာကုသိုလ်ကောင်းမှုပြုဖို့ရဥပမာဆိုတော့တရားနာသွားမယ်လို့ကြံရင်ကာမအနိကမသင်္ကပ္ပပါတယ်တရားမှာတရားနာမသွားဘဲနဲ့ဒီအတွင်းမှာကာမအာယုန်တွေကြာစီစိတ်ကူးနေလို့ရှိရင်သူနေနိုင်တာပဲကိုယ့်ဟာကိုယ်အိမ်မှာထိုင်ပြီးတော့ဖြစ်စေအိပ်ပြီးတော့ဖြစ်စေဟုတ်လားကာမအာယုန်တွေ မရသေးတာတွေရအောင်ရပြီးတာတွေလည်းပဲမကြောက်ကြရအောင်တိုးတက်အောင်ဟိုလူနဲ့တွေ့ရအောင်ဒီလူနဲ့တွေ့ရအောင်ဟိုလှုပ်လို့အောင်ဒီလိုလိုအောင်ကြီးပွားအောင်ချမ်းသာအောင်သူစဉ်းစားနေမယ်ဆိုအချိန်ဉာဏ်ကြီးရတယ်အဲဒီအချိန်ဉာဏ်ကြီးကိုဆုံးလွတ်ပြီးတော့ငါကနေ့တရားနာပါအောင်ပါပဲလို့ကြံနေတာကာမကိလေသာတွေသူဆုံးလွတ်တာနာကာမကိလေသာတွေဆွတ်မြောက်လာတာဒါလည်းမလွယ်ဘူးပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမလာနိုင်ဘူး ဒါမလွယ်တာရှိပါအောင်ပါကိုတရားနာမဲ့ပုဂ္ဂိုလ်တွေမှာတိတ်မရှိဘူးနည်းနည်းပဲရှိတယ်မလားနိုင်ဘူးသူ့ဥစ္စာဒါတွေလည်းပုဂ္ဂိုလ်ကနည်းတယ်အဲကာမကိလေသာကဆက်ရဖို့ရအကျံစီလေးကမကြံစီနိုင်ဘူးအဲ့ဒါဒါကတရားနာရုံရှိသေးတာကိုတရားနာရုံမရှိဘူးနောက်တရားနာကြပြီးတော့ကုသိုလ်ကောင်းမှုဆိုတာပြုမှပဲတဲ့ကုသိုလ်ကောင်းမှုပြုမှ ကုသိုလ်ကောင်းမှုအကျိုးတွေကိုရမယ်ကုသိုလ်ကောင်းမှုနဲ့မပြည့်စုံလို့ရှိရင်သံဃာမှာဆင်းရဲဒုက္ခရောက်သွားနိုင်တယ်ရောက်မညို့လို့ရှိရင်ပဲလေးပါးကြသွားနိုင်တယ်ပဲလေးပါးမကြနိုင်အောင်လို့လူပြေရောက်နေအောင်လို့လူဆင်းရဲဒီမချမ်းသာတဲ့ဘဝမဆင်းရဲတဲ့ဘဝမျိုးတွေရောက်ပြီးတော့သွားနိုင်တယ်ဒါတော့ကုသိုလ်ကောင်းမှုတွေပြုမှပဲလို့ကြံစည်ကြတယ်အဲဒီကြံစည်တာလည်းသူနိခမသင်္ကပ္ပပဲ ဒါလည်းနိကမသင်္ခါပဒါလည်းကာမဂုဏ်ကဆံ့ရဘယ်လိုဆံ့ရလဲအဲဒီကုသိုလ်ကောင်းမှုမပြုဘဲနဲ့ဒီအဲဒီရတဲ့အချိန်လေးအတွင်းမှာကာမဂုဏ်အဝင်နောက်လိုက်နေတယ်ဆိုရင်သူကလိုက်နေတဲ့အချိန်ကြီးအဲ့ဒါတွေသူဆုံးလို့လို့တဲ့သဘောဖြစ်လာတယ်ဒီကာမဂုဏ်နောက်ကိုမလိုက်သေးဘူးဒီဒီဒီချိန်လိုက်နေမှာချင်းအခုကပြန်ပွားအောင်မယ်လို့သလုံးသွင်းလာဒါလည်းနိကမသင်္ကပ္ပနောက် ဘုရားရှိခိုးတာလည်းရှိတယ်อืมအဲသာဝိတံကယုဘသေဆဲနေတာလည်းရှိတယ်ဒီချိန်ကာလတွေလည်းပဲကာမဝါယုံနဲ့စဉ်းစားပြီးတော့တကယ်သုံးဆောင်ခံစားနေတာလည်းရှိပါတယ်တကယ်သုံးဆောင်မခံစားနိုင်ဘူးနော်စိတ်ကူးထဲမှာစိတ်ကူးစဉ်းစားပြီးတကယ်လားအာရုံပြုနေတာလည်းခံစားနေတာပဲစိတ်ကူးနဲ့တော့သူကခံစားနေတာအဲ့ဒါတွေရှင်းနိုင်တာတွေပဲအဲဒီလိုကာမဂုဏ်အာယုန်တွေကိုမစင်စားပဲမသုံးဆောင်ပဲမခံစားပဲနဲ့ဒီချိန်ကာလအတွင်းမှာဘုရားရှိခိုးတယ်ဘုရားဝတ်တဲ့တယ် သဗ္ဗေကျမ်းဂန်ကြီးရုပ်ပတ်သေးသေးနေတယ်အဲဒီဒုက္ခမှာဖြစ်နေတဲ့ကြံစီမှုတွေကလည်းငါနိခမသင်္ကပ္ပတွေပဲဒါကတော့ကြံစီယုံနေတော့မကဘူးတကယ်အလုံးစုံလည်းပဲပါဝင်လာနေတယ်မှာနောက်ပြီးတော့ဒါနာကုသိုလ်တွေပြုကြတယ်ဒါနာကုသိုလ်တွေပြုတဲ့ဆိုတော့ကာမဝါယဝတ္ထုတွေပဲမိသူသားရတဲ့ဆိုတာတွေဟာကိုယ် သုံးဖို့ဆွဲဖို့ရာတွေသိင်းဆဲကြားခွေထားတာတွေနမကပင်မမကြားထားတာအဲ့ဒါတွေကိုမသိမ့်ပဲပဲနဲ့စွန့်လွတ်လူသားမှာအဲ့ဒီကာမအာယုန်တွေတွေ့ရနေတဲ့ကိလေသာကိုပဲခွာစွန့်လွတ်တာပဲဒါကြောင့်အဲဒီစဉ္ကြေတေကလူသားနေတဲ့အခါနေသည့်ဖြစ်စေညာသည့်ဖြစ်စေပဲအဲလူတဲ့လူတိုင်းဟာဒီနိကမတကပါသပါနေတာကံဝဲဆန်းတော့တဲ့အကြံစီလေးသူပါတယ်မကြံစီလို့ရှိရင်ဒီအကြံစီနဲ့မပိုင်သူမှုကိုမဖြစ်နိုင်ဘူး ကိုယ်ပိုင်တဲ့ဝိသုပစ္စည်းကာမဂုဏ်ရဲ့ဝိသုပစ္စည်းတွေဆွန့်လွတ်မှုကိုသိကုန်မဖြစ်နိုင်ဘူးသီလဆောက်တည်ကြနဲ့သို့တူပဲသီလမဆောက်တည်ပဲနဲ့ကာမဂုဏ်အယုံနဲ့နောက်ကိုလိုက်စားနေမယ်လို့ဖြစ်တာဟောသူကအထူးအားဖြင့်ဆိုရင်ဟော7ပါးသီလပို့ပြီးတော့ထင်ရှားတယ်အာမသီလလည်းပဲထင်ရှားတော့ထင်ရှားတာပါပဲအာမသီလလည်းပဲအဲပါဠိပါဒတိဏ္ဍနုစာရကျမ်းနဲ့လို့ထားပါအောင်လို့သူကကာမနုသီသာရဆိုကာမဂုဏ်အယုံနဲ့နောက်ကိုလိုက်စားတာတွေပဲ ဘုဒ္ဓဘာသာကလည်းပြောရှိတာလေကာမအာယုန်နဲ့စပ်ပြီးတာလိမ့်မည်တော့ဆိုရရှိတာပဲသူရမေရိယဆိုတဲ့ဒေယျတော့စာချင်းဆိုတာကာမအာယုန်နေပဲအဲ့ဒါတွေကိုဆွန့်လွတ်ပြီးတော့သီလရှင်ပြင်ရတာပါဒီပါဒရာသောက်တည်တဲ့အခါကျအာရမစရိယဒိဋ္ဌာဘုဒ္ဓေဝိသရာဘောဓနာဒိဋ္ဌာဘုဒ္ဓနိစ္စကိတဝါရိတတွေအဲဥစ္စတေနာမဟာတေနာတွေအဲ့ဒီဟာတွေကာမဂုဏ်ခံစားမှုတွေအကုန်လုံးဆုံးပြီးတော့ဒါတရားဆောက်ကြည့်ရတာတရားရှင်းရတာအဲ့ဒီမှာလည်းကာမဂုဏ်တွေဆုံးလို့တဲ့သိကုကြံစီမှုတွေသင်ပါနေတာပဲတရားဆောက်ကြည့်တဲ့ဆောက်တည်တဲ့သူကပါ အဲနိကမသင်္ကပ္ပတွေတဲ့လားကာမုံကဆွတ်မြောက်သေချာစဉ်းစားကြည့်ရင်ကိုကျင့်နေတဲ့ဟာတွေမနဝတ္တကျေကောင်းတယ်တကယ်တဲ့တရားတွေလားမမခင်တရားတွေကျင့်နေလားမခင်တရားတွေမခင်တရားတွေမှာဗမာရလည်းတချို့ကတော့မသိဘူးပေါ့လေဒီမှာဒီလိုကျင့်ရမယ်ဆိုလို့ကုသိုလ်ရတယ်ဆိုလို့ကျင့်နေကြတာပဲဒါတွေသေချာခွဲခြားပြီးတော့စဉ်းစားလည်းတည်းမကြည့်ဘူးအဲသေချာစဉ်းစားကြည့်ရင်တော့မခင်တရားတွေပါနေနိကမသင်္ကပ္ပတွေကျင့်ဒီလားသာဝတိတန်သာဝတိတန်ကျင့်တာ အဲဒါသာမန်ကုသိုလ်ကောင်းမှုတွေဒီတိုင်းဒီတိုင်းဟာဖြင့်ကာမဂုဏ်အာယုန်တွေလက်ရှိအာယုန်တွေကိုဆုံးလို့လို့ဘုံမရမယ့်အာယုန်တွေဆုံးလို့လို့ဘုံမသိကုသနာကြံစီပြီးတော့ခံစားနေတဲ့အာယုန်တွေဆုံးလို့လို့အဲဒီလိုဆုံးလို့ပြီးတော့ကုသိုလ်ကောင်းမှုတွေဆိုတာပွားရတယ်လုံးသွင်းရတယ်ကြံစီရအားထုတ်ရဒါကြောင့်အဲဒီလိုကုသိုလ်ကောင်းမှုတွေပွားရင်ပွားရင်ဘာကုသိုလ်တည်းကုသိုလ်ကောင်းမှုအလုပ်တွေလုပ်တိုင်းလုပ်တိုင်းဟာနိခမသင်္ကပ္ပဟာသူဒီထဲမှာလို့လို့ပါဝင်နေတယ်အဲဒါ သာမသင်္ကပ္ပမဲ့ခင်ပဲတဲ့ဒါပါမဲ့ခင်လို့ဆိုရင်မူလမဲ့ခင်ရှိသေးတာဟိုတယ်ဘုရားဘာကအရိယမဏတော့မနည်းသေးဘူးအရိယမဏနီးတဲ့မဲ့ခင်ကတော့ဘာတော့ဆိုတော့အရိယမဏနီးတဲ့မဲ့ခင်ကတော့ဝိပဿနာအတွင်းမှာဝိပဿနာရှိတဲ့အခါကျတော့ဝိပဿနာဉာဏ်နဲ့ရှင်တွဲပြီးတော့ဖြစ်လာတဲ့နိက္ခမသင်္ကပ္ပတဲ့သူကသူကတော့ကာမဂုဏ်ကဆက်မဲ့ဆွန့်လွတ်မဲ့ဒီလိုတော့နှလုံးသွင်းနေတာမဟုတ်ပါဘူး ဧကမူအာယုန်တွေကိုသုံးဆောင်ခံစားခြင်းပါရနှိမ့်တဲ့ခြင်းရဲ့ကြောင်းညာဆန့်ကျင်ပိုင်းနေရာနဲ့သူကဖြစ်လာသူကဒီလိုဖြစ်လာဒါကြောင့်သူကပါမောဝိနောတဲ့နေ့အပြီးဓမ္မထေရတာကပွင့်လာတယ်သူကမှတ်သားစရာကောင်းတယ်တထယောဂဝဆရောကာမဝိတတတာပရဂရဏထံကာမဝိတတတာပရဂရဏထဝိပဿနာ ဘာဝင်တော့ဝိပဿနာခဏိအဲဝိပဿနာခဏိကာမဝိတကကာမဝိတကံဗရဂါတံပရိစေတံသရဏတော်ဥပ္ပစ္စတိသတ္တတော်သုံးပါးသောသင်္ကပ္ပတော်ဖြင့်သတ္တတော်သုံးပါးသောသင်္ကပ္ပတော်ဖြင့် ယောဂဝဇောယောဂီပုဂ္ဂိုလ်ဒီကမ္မဝိတ္တကတာကမ္မဝိတ္တိပရကရဏထံအမြင့်ရင်းကိုပဲတာချင်းဟာဝိပါဒနာဝိပဿနာဘာဝနာကိုပါဝင်တော့ပွားများသည်ရှိသောဝိပဿနာခဏဝိပဿနာခဏ၌ဝိပဿနာတန်ပြုတော့ဝိပဿနာနဲ့ရှင်သောနိကမသင်္ကာဘောနိကမသင်္ကာပါသည် သင်္ဃဝေဒနာသင်္ဃဘာညဇံအပြင်ကာမဝိတကသာကာမဝိတကသာကာမဝိတကံကာမဝိတကသာကာမဝိတကိုကာမဝိတကံကာမဝိတကိုပြစ်စေရန်အမြင့်ရင်ပယ်ဖြတ်ခြင်းကိုဟုတ်ပရဂါတာအမြင့်ရင်ပရဂါတာမတ္တစိရာအမြင့်ရင်ပယ်ဖြတ်ခြင်းကိုကရွန်တော်ပြုလျက် ဥပ္ပဇ္ဇတိဖြစ်၏အဲဝိပဿနာရှုတဲ့အခါကာလမှာဝိပဿနာရှုတိုင်းရှုတိုင်းနိကမသင်္ကပ္ပဖြစ်တယ်ဝိပဿနာရှုတိုင်းရှုတိုင်းနိကမသင်္ကပ္ပဖြစ်ရှုရတဲ့အာယုံလေးတွေကိုစိတ်ဥဒ္ဒပြီးတော့သွားတဲ့သဘောလေးကနိကမသင်္ကပ္ပပဲဒီမှာတော့သမင်္ဂါတွေးကြနေရတာတော့မဟုတ်ဘူး ဒါနပြုတဲ့အခါကာလမှာလည်းလှူတာပဲဒီမှာတွေးကြစဉ်းစားနေရတာမဟုတ်တော့သီလဆောက်တည်တဲ့အခါကာလမှာလည်းပဲဒီသီလအကျင့်တွေကိုကျင့်ရတာပဲဒီမှာတွေးကြနေရတာမဟုတ်ဒါပေမဲ့အဲ့ဒီမှာသင်္ကပ္ပတွေပါနေခုဒီမှာလည်းဒီလိုပါပဲဝိပဿနာစိတ်တိုင်းစိတ်တိုင်းဟာဝိပဿနာနဲ့ရှင်တဲ့ဝိပဿနာဉာဏ်နဲ့ရှင်တဲ့သင်္ကပ္ပလေးပါတယ်မှတ်တိုင်းမှာလည်းယုတ်တရားနာတရားလေးတွေပိုင်းခြားပြီးတော့သိတဲ့သမာဓိရှိသူကဝိပဿနာဉာဏ်လေးပေါ့ အဲသူနဲ့တွဲပြီးတော့သမာသင်္ကပ္ပကြီးပါတယ်လို့ဖောင်းတယ်မှတ်လိုက်ရင်ဖောင်းလိုက်ခဏမှာဖောင်းတယ်လာတဲ့ရုပ်ကလေးပြစ်ပေါ်လာတာကိုသိပိန်ထဲမှာတခါပိန်ကြပါတဲ့ရုပ်ကလေးပြစ်ပေါ်လာတာဒီဒီလိုမရှိဘဲနေလို့ရှိရင်တော့ပဂရိတိုင်းကိုယ်ကောင်းဆက်ကြည့်လိုက်ဒီလိုသိနေတာဒါကိုပဲပုဂ္ဂိုလ်တ attva သင်နေတာပဲအသက်ရှင်တဲ့အကောင်ပဲလို့သင်နေတယ်နှလုံးသွင်းတဲ့စိတ်လည်းနှလုံးသွင်းတဲ့စဉ်းစားတဲ့စဉ်းစားတဲ့အသက်ရှင်တဲ့အကောင်ပဲလို့သင်နေတယ် အခုရှုလိုက်တဲ့အခါကျတော့သမာဓိညာတို့အားကောင်းလာရင်သင်ကြလားအာမကောင်းသေးရင်မသင်ကြသေးဘူးအဲရှုတိုင်းရှုတိုင်းဟာကောင်းတယ်ဆိုကောင်းတဲ့ယုတ်ကလေးသူကတခြားကောင်းတယ်လို့ပြီးလိုက်တဲ့စိတ်နာလေးရတယ်တခြားပိန်တယ်ဆိုရင်ပိန်တဲ့ယုတ်ကလေးကသူကတခြားပိန်တယ်လို့ပြီးလိုက်တဲ့စိတ်နာလေးရတယ်တခြားနောက်အားကောင်းလာတဲ့အခါကျတော့မှတ်တိုင်းမှတ်တိုင်းဟာ သူပိုင်းနေတဲ့သူဖြစ်ပေါ်ပြီးရင်ကြောက်သွားရင်ဖြစ်ပေါ်ပြီးရင်ကြောက်သွားရင်လားဖောင်းတာလေးလည်းပေါ်ပြီးကြောက်သွားမှတ်တိတာလေးလည်းပေါ်ပြီးကြောက်သွားပိန်တာလေးလည်းပေါ်ပြီးကြောက်သွားမှတ်တိတာလေးလည်းပေါ်ပြီးကြောက်သွားမမြဲတဲ့တရားပဲလို့ကျွင်းကျွင်းတရားသိလိုက်တာအဲဒီလိုသိတာတွေကဝိပဿနာသမာဓိကြီးတွေပဲအဲဒီဝိပဿနာသမာဓိနဲ့တွဲပြီးတော့သမာသင်္ကပ္ပလေးနိခမသင်္ကပ္ပလေးပါတယ်တဲ့နိခမသင်္ကပ္ပလေးနိခမသင်္ကပ္ပ နိခမသင်္ကပ္ပကာမဂုဏ်မှထွဲမြောက်တဲ့အကြံစီလေးကောင်းသောအကြံစီလေးပါတယ်ဒါတမင်တကာတွေးကြနေတာတော့မဟုတ်ဘူးဟိုမှာရှုတဲ့စိတ်လေးအာယုန်ဒီကိုဥဒ္ဒမီတော့တက်သွားတဲ့သဘောဒါသင်္ကပ္ပဆိုတာအာရမဏဘိညေရောပဏလက္ခဏာရှိရဲ့တဲ့အာယုံအာယုံစီတို့မှန်ပြုတ်တရားတွေကိုတင်ပေးခြင်းသူနဲ့အတူခြူတိုင်းခြူတိုင်းဟာ စိတ်တင်မကပဲနဲ့စိတ်နဲ့ရှင်မောရှင်ဘက်စေတသိက်တွေအများကြီးပါတယ်သူနဲ့ရှင်မောရှင်ဘက်စေတသိက်တွေနာတရားတွေအများကြီးပါတယ်အဲဒီတန်မြုပ်တရားတွေကိုအာယုံပေါ်ကိုဆွဲတင်ပေးတာတဲ့လာကြကွာရှိကွာဒီဥစ္စာဒါကရုပ်တရားပဲအာယုံမပြုတာဘူးဟောပေါင်းတလာတာသူကဘာမှမသိတာဘူးပင်ကြတော့တာသူလည်းဘာမှမသိတာဘူးရှုရမှတဲ့စိတ်ကလေးကတော့ဖောင်းရပင်ရစီမှတ်ရတဲ့အာယုံတွေကိုသူပြည့်ပြည့်သွားနေသူကအာယုံသိတတ်တဲ့တရားအာယုံစီကိုညွတ်တတ်တဲ့တရားပဲပြီးတော့ဒါလေးတွေကလည်း မြဲတည်နေတာမဟုတ်ဘူးသူကအခုပဲဖြစ်လာတယ်လင်္ကာမရှိသေးဘူးအခုမှဖြစ်လာတယ်အစ်စ်ပဲအခုပြည့်ပြီးတော့အခုပဲတစ်ခါကြောက်တော့ဆိုင်မရှိကြဘူးမမြဲတဲ့တရားပဲကောင်းတာလည်းဖြစ်ပြီးကြောက်တာလားမမြဲဘူးပိန်တာလည်းဖြစ်ပြီးကြောက်တာလားမမြဲဘူးမှတ်တာလည်းဖြစ်ပြီးကြောက်တာမမြဲဘူးမြင်တာရတာတွေအကုန်လုံးသူတို့ပေါ်တယ်ကြွားတာလားမချတာတွေစိတ်ကူးစမ်းကြံနေတာတွေနားလည်းကျင်လည်းခဲတာတွေအကုန်လုံးပဲမှတ်စရာအာယုန်တွေမှတ်တဲ့စိတ်တရားဒုက္ခကလည်းသူဖြစ်ပြီးကြောက်တာလည်းမမြဲတဲ့တရားတွေကြီးတယ်ပဲလို့ဆိုတာ သူကဟိုရင်ခေါ်ပြီးတော့ပြနေတယ်လို့ပဲဟိုမှာခြေဥတန်းတော်တဲ့စိတ်ကလေးရတယ်မတိုင်းမတိုင်းပေါင်းတဲ့အာယုန်ဒီဥတန်းတက်သွားလိုက်တယ်ပိန်တဲ့အာယုန်ဒီဥတန်းတက်သွားလိုက်တယ်မြညာကြရတယ်ဒီဥတန်းတက်သွားတယ်ကြွတာလမ်းမှာချတာတွေဒီဥတန်းတက်သွားတယ်ကိုယ်တော်ဆန္ဒတွေသိကုသနာကြံစည်တာတွေဥတ္တမိတော့တက်သွားတယ်။အဲဒီတော့တက်သွားရင်သွားတိုင်းဟာတို့ကသမသင်္ကပ္ပတွေနာဝိတက်ပဲတဲ့။အမြုပ်တရားတွေတွဲပြီးတော့တင်တာမင်းတို့ကြည့်ကြကွာလာကြကွာ ခေါ်ပြီးတော့ပြနေတယ်လို့သူ့မှာအရင်ဘာလဲလို့ဆိုရင်တိုက်ကြီးတစ်ခုတည်းကနေပြီးတော့သူတူတူထိုင်နေတယောက်ကပရင်းပေါက်ကနေပြီးတော့ကြည့်နေတယ်လမ်းကလူတွေသွားကြလာတာကြည့်နေတယ်လူတွေကထိုင်နေအဲပြောကောင်းကောင်းနဲ့ဟိုကပရင်းပေါက်ကနေပြီးတော့ပြောနေတယ်ဟေ့ဟိုကဘသူဘသူတွေလာနေတယ်ဟေ့ဘာလုပ်နေလဲဟိုမှာအာလူတူတွေကဘယ်သွားနေလဲဘာတွေပြောနေတယ်လို့ဆိုရင်အဲဒီလူတွေကလည်းပဲမြင်မလဲလေသူက အဲသူကနေပြီးပြောတာနဲ့ထိုင်တဲ့လူတွေကလည်းသူပြောတာစဉ်းစားရသူပြောတာတွေလည်းစဉ်းစားရသူပြောတဲ့အာရုံတွေစိတ်ရောက်ရတယ်အထူးအားဖြင့်ဆိုရင်ခုနေသိတဲ့ကြပါလေဟိုမှာလေယောကနေပြီးတော့အတန်လာနေဒီယောကနေပြီးတော့တခါတခါသူတို့တရရှိတဲ့အစည်းဝေးကြီးတွေပါကြီးတွေတခုကနေပြီးလုံငန်းဆောင်တာတွေသူတို့တခါလည်းဘသူဒါကဘသူလာတဲ့ဘသူကခုပဏိယမှာထိုင်နေမှာပြီဘသူကဘာပြောတယ် ။ဒါကြောင့်မလို့ခုပြင်းစင်နေပါတယ်စသည်ဖြင့်ပေါ်တယ်သူပြောတယ်။သူပြောတဲ့တည်းကနားထောင်တဲ့လူတွေကစိတ်ထဲမှာရှင်သွားတယ်။ထိုင်နေပုံလေး၊လားနေပုံလေး၊ကြောဆိုနေပုံလေးသိတဲ့တင်ရ။ဒါလူတရားနာတော်နေလူတရားလုံးအကုန်လုံးသူပြောတာနာသူသူပြောတဲ့အာရုံတွေသိကြရပါ့။သူတစ်ထောင်နားထောင်ရင်တစ်ထောင်လုံးလိုက်ရတယ်မြင်နဲ့မြင်ရတာမဟုတ်ဘူး။အဲ့ဒါလည်းပဲခုဝိတက်ဆိုတဲ့သမာသင်္ကပ္ပဆိုတဲ့တရားကနေပြီးတော့သူက ကောင်းရာစီကိုတက်သွားလိုက်ပညာစီကိုတက်သွားလိုက်အဲဘောင်းသားလေးကအာယုံကိုမသိတတ်တဲ့ယုတ်တရားပဲမိန်းသားလေးကအာယုံမသိတတ်တဲ့ယုတ်တရားပဲယုတ်တရားနေရာနဲ့တူလိုက်တက်သွားဘောင်းသားပိန်းသားလေးတွေကအခုကြိုက်တာနဲ့ဖြစ်ပြီးခုတင်ကြောက်သွားတဲ့ကြောက်ကြောက်ပြသွားတဲ့မမြဲတဲ့တရားပဲအဲဒီလိုနေရာနဲ့တူကရှိရတဲ့သွားတော့သူ့နောက်ကအံပြုတ်တရားတွေစိတ်စိတ်စိတ်စိတ်တွေကလည်းသူလိုပဲလိုက်ပြီးပြီးရတယ်ယုတ်တရားပဲအာယုံမသိတတ်တဲ့တရားပဲအခုပြည့်အခုပြည့်သွားတဲ့တရားပဲမမြဲတဲ့တရားပဲတရားအာယုံဒီသွားတဲ့တရားပဲနံတရားပဲသူလည်းအခုပြည့်ခုပြည့်သွားတာမမြဲတဲ့တရားပဲလို့ အဲရှင်သက်ဖြစ်တဲ့စိတ်စိတ်တွေတရားတွေအကုန်လုံးလိုက်ပြီးတော့သိရတယ်အဲ့ဒါဟာဝိတက်ခေါ်တဲ့သမာသင်္ကပ္ပတရားကအာယုံကိုတင်ပေးနေတာတဲ့အဲ့ဒါမှတ်တိုင်းမှတ်တိုင်းတဲ့ဥတ္တပြီးတော့တက်တက်သွားတဲ့သဘောလေးဟာသမာသင်္ကပ္ပပဲတဲ့မှတ်တိုင်းမှတ်တိုင်းသူကဝိပဿနာဉာဏ်နဲ့တွဲပြီးတော့ဖြစ်တယ်အဲ့ဒါဝိပဿနာခဏဝိပဿနာခံဝိပဿနာရှုစေခဏ၌ဝိပဿနာခဏဝိပဿနာရှုစေခဏ၌ ဝိပဿနာတံမြုပ်သောဝိပဿနာဉာဏ်နဲ့ရှင်သောနိခမသင်္ကပ္ပနိခမသင်္ကပ္ပသည်ဝါကမဝမသမြောက်သောအကြံစီသဘောသည်ကာမဝိတေကံကာမဝိတေကိုပရိစေရံပရဂတံပရိစေရံအမြင့်ရင်ပြတ်တိကိုကတ္တဝပြု၍အမြင့်ရင်ပြတ်တိကိုကတ္တဝပြု၍ ဥပ္ပသတိရှိအဲကာမဝိတ္တအမျိုးပြတခါလဲသူကဖြတ်ပြီးတော့ဖြစ်လာတာတခါလဲနောက်ဘယ်တော့မှဖြစ်ဘူးလို့သူတော့မဟုတ်ဘူးတဲ့သူကတင်ငါဝေဒနာတင်ငါပါမယ်ဒီတအာယုံမှာရုပ်ပဲနာမ်ပဲအနိစ္စဒုက္ခအနတ္တပဲသိရင်အဲ့ဒီအာယုံတစ်ခုပေါ်လေမသိတဲ့အာယုံနဲ့မဆိုင်သိတဲ့အာယုံနဲ့စပ်ပြီးတော့အဲ့ဒီမိစ္ဆာသင်္ကပ္ပသူမဖြစ်ပါဘူးတဲ့ ကာမသင်္ကပ္ပဟုတ်လားဟိုမြင်မြင်နေဆိုပါတော့ဝိပဿနာမရှိမိရင်မြင်ရတဲ့အာယုန်လေးကိုသိတဲ့စွဲကြနေမှာပေါ့ညာစွဲကြပြီးနောက်ပြန်စဉ်းစားတယ်စဉ်းစားတယ်လူချင်းစရာလေးနေရာနဲ့ဒီတိုင်းပြန်ဆင်းတယ်ပြန်စဉ်းစားတယ်စဉ်းစားတယ်လူချင်းနှစ်သက်ပါအောင်ရှင်းကြားတာတွေနားတာတွေစားတာတွေတွေ့ကြည့်တာတွေအကုန်လုံးအဲစိတ်ထဲပေါ်လာတဲ့အာယုံလေးတွေပြန်စဉ်းစားနေစဉ်းစားနေနှစ်သက်ကြတာပြန်နေရမယ်အခုတွေ့ရတဲ့အာယုံတွေကမကောင်းဝင်မယ်လို့ အလားတူဖြစ်တဲ့အကောင်းတွေညှော်လင်းတောင်းလာတာလေးတွေနောက်ပြန်ပြီးတော့ဆင်းတယ်အဲ့ဒါကာမသင်္ကပ္ပတွေဆင်းနိုင်ပါဘူးအခုတော့ကပေါ်တိုင်းပေါ်တိုင်းတွေကိုရှုရရှုတိုင်းရှုတိုင်းဘာတွေထင်းနေလဲဆိုတော့ဖြစ်ပြီးရင်အဲရုပ်ရုပ်တရားနာတရားပဲရှိပုဂ္ဂိုလ်သတ္တဝါမရှိဘူးအာသာရတဲ့ပုဂ္ဂိုလ်မရှိဘူးအာသာစရာအယဝုထုမရှိဘူးဖြစ်ပေါ်ပြီးရင်ကြောက်သွားတဲ့သဘောပဲရှိတယ်မြဲတည်နာမရှိဘူးသမ်းမာရဲ့လို့ခေါ်တော့တဲ့တရားမရှိဘူးပုဂ္ဂိုလ်သတ္တဝါရဲ့လို့မရှိဘူး အဲဒီအနိစ္စဒုက္ခအနတ္တတွေကိုစိတိုင်းစိတိုင်းသိနေပါပြီတဲ့ဒါသိတဲ့သိတဲ့ပုဂ္ဂိုလ်ပြောတယ်နော်သက္ကသအထုက္ကသပုဂ္ဂိုလ်ကတော့ဘယ်တော့ကြောင်မသိသေးဘူးသိမှသိမှာအဲဒီလိုစိတိုင်းစိတိုင်းတခါလဲရှင်းနေရှင်းနေဖြစ်ပေါ်ပြင်းပြောက်သွားရင်ဖြစ်ပေါ်ပြင်းပြောက်တိုင်းမမြဲတဲ့တရားကြီးပဲလို့သိနေတယ်အဲဒီလိုသိရတဲ့အာယုံလေးမှာကာမဂုဏ်အာယုံနေရာဖြင့်လူချင်းစရာနှိမ့်သက်စရာသူထင်မအောင်မလားတဲ့မထင်တော့ဘူး။ဉာဏ်ကြအတွေ့အကြုံတွေကဖြစ်ပြီးကြောက်တာလည်းမမြဲတဲ့တရားဘာမှမကောင်းမသုံးမကြဘူးခုမတောင်းဘူး လူကျင်တယ်နှိမ့်တဲ့ကြာမဟုတ်ဘူးဆိုတာပြီးပြီးသားပဲနောင်ပြစဉ်းစားလည်းပဲအဲ့ဒီတိုင်းပဲရှိတာပဲလူကျင်တယ်နှိမ့်တဲ့ကြာပေါ်လာတော့လူကျင်တယ်နှိမ့်တဲ့ကြာမပေါ်သလိုပဲသိဆိုးကြာမုန်းကြတယ်လည်းမပေါ်ဘူးဒါသူသာရေးပြီးတော့မှတ်နေလို့ချင်းမှတ်မိတဲ့အာယုန်နဲ့အာယုန်တိုင်းမှာကာမသင်္ကပ္ပတွေกินနေတယ်ကာမသင်္ကပ္ပကမဟုတ်ဘူးလုံးกินတာပါပဲကိလေသာတွေအကုန်กินပါတယ်ဒါပဲမဲ့အခု နေကမသင်္ကပ္ပဟောတဲ့ခါကသူနဲ့ဆန့်ကျင်ဘက်ကူပြောနေရတယ်။အမကမသင်္ကပ္ပကျင်းတယ်တဲ့။ကမသင်္ကပ္ပမဖြစ်နိုင်တော့ဘူးတဲ့။အဲဒါဗဒဂါတံပရိစေတာအမြင့်ရင်းကနေပြီးတော့တိုက်တာတဲ့။သစ်ပင်များအမြင့်ကနေပြီးတူးချိုပြီးနှုတ်ပြလိုက်လို့ရှိရင်ဒီပင်မပေါက်တော့ဘူး။ဟိုအတိုင်းချားလေးတွေခုလို့ရှိရင်ဆိုကြအညွှန်းညောက်တွေပေါက်လာအောင်မယ်။အာပင်ရင်းကနေပြီးတူချလိုက်လို့ရှိရင်တော့ဒီပင်မပေါက်နိုင်တော့ဘူး။အဲလိုပဲသွား၆ပါပေါ်လာတဲ့ယုံနာအနေနဲ့စပ်ပြီးတော့ ကာမဂုဏ်အာယုန်နဲ့တာယာပြီးတော့နေတဲ့ကာမသင်္ကပ္ပတွေဟာဖြစ်နိုင်တယ်တဲ့ဒီလိုဖြစ်နေကြတာပဲအခုလူတိုင်းလူတိုင်းကာမအာယုန်နဲ့လူချင်းတဲ့သက်သာဘယ်ကလာတော့လို့လိုက်ပြီးတော့စစ်ဆေးကြည့်ရမြင်ရကလည်းလာတယ်တော့ကျုပ်အာယုန်သူတွေမြင်ရကမမြင်မှုသေးတာကိုသွားမြင်လိုက်လို့ရှိရင်လူချင်းလာပြီနော်လူချင်းလာတယ် အကြဝိဇ္ဇာကြာရင်ကြားလို့ရှင်တဲ့သူတော့ဘောကြလာပြီတို့ချင်းလာပြီအဲဒီလိုဟာတွေအများကြီးကြည့်ပါတယ်အမြညာကနေဖြစ်တဲ့ကြားကနေဖြစ်တဲ့နာယသအတုတိယကနေဖြစ်တဲ့သိကုသလကြံစီမိရာလည်းနေပြီးတော့ဖြစ်တယ်အဲဒါတွေကိုသွား၆ပါးပေါ်တိုင်းပေါ်တိုင်းနေရှုမှတ်နေတဲ့ယောဂီမှာရှုတဲ့ရှုတဲ့လည်းပဲဖြစ်ပေါ်လာပြီးကြောက်သွားရင်ဖြစ်ပေါ်လာပြီးကြောက်တယ်ဒီလိုအနေနဲ့တီးနေကြလို့ရှိရင်လားတနေ့လုံးတော့မတီးဘူးနော်ဟုတ်လားမှတ်ကောင်းတဲ့ချိန်လေးမှတီးတာတချို့တနေ့လုံးမှနေမှ၄-၅ရက်တောင်မှဖြစ်မှဖြစ်မယ်ဟိုမှာအဲအစရတာပုဂ္ဂိုလ်တွေမဖြစ်သေးဘူး နောက်နိုင်လာတဲ့ခါကျတော့ဖြစ်ပါတယ်နိုင်လာတဲ့ခါကျတော့ပေချာစူးစိုက်မှနေလို့ရှိရင်တဏှာကြီးမှတဏှာကြီးလုံးလုံးလိုပါပဲသူအမှန်မကောင်းတာမရှိတယ်မရှိပါဘူးသူသင်္ဍာနဲ့သွားနေတာအမှန်ကောင်းတာကြီးတော့အဲ့ဒါအဲ့ဒါလည်းတော့ကောင်းတာမှရှိမှာသာရသာရမှရှိသေးတယ်အဲ့ဒီလိုသားကြောက်ပါကြားတိုင်းကြားတိုင်းအာယုံလေးတွေဟာဖြစ်ပေါ်ပြီးရင်ကြောက်တိုင်းဖြစ်ပေါ်ပြီးရင်ကြောက်တိုင်းမမြဲတဲ့သဘောဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva မဟုတ်တဲ့အနာတ္တသဘောပဲဆိုတာပြင်းမှရင်တခါလဲပိုင်းခြားပြီးတော့ပြီးအဲ့ဒီလိုသိအောင်လို့ရှင်းဆောင်နေတာဟာ နိခမသင်္ကပ္ပပဲအဲဒီနိခမသင်္ကပ္ပဖြစ်လိုက်တဲ့အတွက်နိစ္စဒုက္ခအနာတ္တတွေသိတဲ့ဝိပဿနာဉာဏ်ကလည်းရှိရတယ်သူကရှင်းဆောင်ပေးတာအဲဒီတော့အဲဒီတော့သိနေတဲ့အတွက်ဒီမြင်ကြတွေ့ရတဲ့အာရုံနဲ့စပ်ပြီးတော့ကာမဂုဏ်အာယုံကောင်းတဲ့နေအာရုံတာယာဖို့နေတဲ့ဖွယ်ရတယ်မပေါ်နိုင်တော့ဘူးတဲ့ပြန်စဉ်းစားပြီးတော့ဟိုဟာလေးကောင်းလိုက်ပါပြီးတော့လူချင်းပါပြီးတော့နေတဲ့ကြကောင်းပါပြီးတော့လူချင်းပါပြီးတော့ဆိုရက်စိတ်မျိုးတွေမဖြစ်နိုင်တော့ဘူး အဲ့ဒီအကြံစီမျိုးတွေမဖြစ်နိုင်တော့ဘူးတဲ့ဒါကိုဆိုတာကာမဝိတကံကာမဝိတကောပရိစေရံပရဂါတံပရိစေရံမြင်ရင်ပြတ်ဒီကိုကတ္တဝါပြုဥပ္ပေသတိဖြစ်ပါတယ်တဲ့နိကမသင်္ကမဖြစ်ဒါမှတ်တိုင်းမှတိုင်းဖြစ်နေတာဒကာမဒကာတိဒကာမဒကာတိနိကမသင်္ကမအဲ့ဒါသမာသင်္ကပ္ပမဲ့ခင်ပဲဒါဝိပဿနာမဲ့ခင်ပဲအဲ့လိုဖြစ်နေရတာဝိပဿနာဉာဏ်ကျင့်တဲ့ခါကျတော့ အရိယာမဂ်ခင်ဖြစ်လာတယ်နိဗ္ဗာန်အာရုံပြုပြီးတော့အဲဒီမှာလည်းနိဗ္ဗာန်အာရုံပြုလို့မဲ့အာကြံစီတွေးတော့နေရတာမဟုတ်ဘူးနိဗ္ဗာန်ဒီဥဒ္ဒံပြီးတက်သွားတဲ့သဘောပဲဒါသမာသင်္ကပ္ပအဲဒီသမာသင်္ကပ္ပဖြစ်တဲ့အခါကျတော့ကာမဝိတက်အလုံးစုံသောကာမဝိတက်တွေကိုအမြင့်ရင်တစ်ခါတည်းဖြတ်သွားတယ်သမုတ်စေရဝေပိနာသမုတ်စေရဗဟံအားဖြင့်လည်းနောက်ဒီဟာမျိုးဖြစ်ကုန်မဖြစ်နိုင်တော့ဘူးတစ်ခါတည်းကိုငြိမ့်ပါအဲဒီလိုတစ်ခါတည်းအလုံးအလုံးစုံငြိမ့်သွားအောင်လို့ ပယ်ဖြတ်ပြီးတော့သွားပါတယ်။နောက်ဟိုသမာသင်္ကပ္ပပြီးတော့အနိကမသင်္ကပ္ပပြီးတော့အာရပါဒသင်္ကပ္ပအဝိသသင်္ကပ္ပတွေလည်းဒီတိုင်းပါပဲ။နောက်မဲ့ခင်တွေလည်းဒီတိုင်းပဲသွားမှာပဲလား။ဟိုဒီဒီကတစ်ခုပြည့်စုံလို့ပြောတာ။အဲ့ဒါလေဒီကအဲ့ဒါပထမကကာမအာယုန်တွေကိုပယ်သွန်းပယ်သွန်းတဲ့အနေအားဖြင့်ဖြစ်ပြီးတော့လာတဲ့ကြံစီမှုတွေဟုတ်လားတရားနာသွားခြင်းကုသိုလ်ကောင်းမှုပြုလာကြံစီခြင်းအဲ့ဒါတွေကစပြီးတော့ နေကမသင်္ကပ္ပတွေပြင်းနေနာကမူလမဲ့ခင်ဒါနတိလကုသိုလ်ကောင်းမှုတွေပြုလိုက်ပြုတိုင်းသူပါနေသမထဘာဝနာတွေပွားများနေတယ်သူပါနေတာဝိပဿနာဘာဝနာရှုတဲ့အခါကာလကျတော့အဲဝိပဿနာဉာဏ်နဲ့တွဲပြီးတော့ယုံနာအနိစ္စဒုက္ခအနတ္တတွေကိုပြီးတော့အဲ့ဒီမှာနိခမသင်္ကပ္ပဖြစ်အဲ့ဒါကတော့ဥပပါကမဲ့နောက်ဆုံးကြတော့ယုံနာသင်္ခါရညင်းတဲ့နိဗ္ဗာန်အယုံကိုပြည့်ဝင်သွားတဲ့အခါကဥဒ္ဒံပြီးတော့ကြာရောက်သွားတယ် အဲ့ဒါကအရိယာမဂ်ခင်ကိုဒီမဂ်ခင်သုံးပါအစဉ်လိုက်တက်တာမူလပုပ္ပအရိယာသုံးပါမဂ်ခင်များသင်္နေကောများကျိုက်ဆိုတော့မှောင်တဲ့ဥစ္စာမူလပုပ္ပအရိယာသုံးဝမဲခင်များမူလပုဗ္ဗအရိယာသုံးဝမဲခင်များမူလပုဗ္ဗအရိယာ သုံးဝမဲခင်များသို့စစ်ပွားစေလင်ဤမဲခင်ပြေဝင်နိဗ္ဗာန်သာစစ်ပွားစေလင် ဤမဲ့ခင်ခြေဝေနိဗ္ဗာန်သို့မူလဘုရားအရိယသုံးဝမြတ်ခင်မြတ် ဖြစ်ပွားစေလင်ဤမကင်ပြည့်ဝင်နိဗ္ဗာန်လားဒါမကင်တရားတွေမှာအကုန်လုံးဒီဒီအိဗယ်တွေအကုန်လုံးနားလည်ရမှာလားအချင်းချုပ်ပဲနေခမသင်္ကပ္ပကာမအာယုံမှာဆက်မြောက်သောအကြံစီဆက်မြောက်လိုတဲ့အကြံစီကာမကာမတရားတွေကိုဆွန့်လွတ်တဲ့နေရာချင်းဖြစ်တဲ့အကြံစီအဲဒါတရား နာဖို့ရာကုသိုလ်ကောင်းမှုပြုလုပ်ဖို့ရာဉာဏ်စည်းကသာပြီးတော့နာပြီလားကုသိုလ်ကောင်းမှုတွေပွားတယ်ပွားတယ်အဲဒီဟာမူလမဲ့ခင်တွေလားနိခမသင်္ကပ္ပလို့ခေါ်တဲ့မူလမဲ့ခင်တွေပွားတယ်နောက်ဝိပဿနာရှုတဲ့ခါကျတော့ဝိပဿနာရှုတဲ့ရှုတဲ့ယုံနာသင်္ခါရတွေနေသဒုက္ခနာတာတွေကိုသိတိုင်းသိတိုင်းဟာအဲဒီသိမှုနဲ့တွဲပြီးတော့ ဥဒ္ဒတက်သွားတဲ့နိကမသင်္ကပ္ပလေးရှင်းဒါကလည်းသူကကာမသင်္ကပ္ပတွေကိုတရင်ငါဘာအားဖြင့်ဖြစ်တိုင်းဖြစ်လူပွဲနေတာနောက်ဆုံးကျယုဒ္ဓသင်္ကလာညင်းရနိဗ္ဗာန်ကိုအသိဉာဏ်လေးပြည့်ဝင်သွားတော့သူကရှိဥဒ္ဒဥဒ္ဒပြီးတော့တက်သွားတယ်နိဗ္ဗာန်အောင်လို့ယုဒ္ဓသင်္ကလာညင်းရပြီးရှိဥဒ္ဒဥဒ္ဒတက်အဲ့ဒါသူကလည်းအရိယာမေခင်အရိယာမေခင်တွေကပါဝင်တဲ့နိခမသင်္ကပ္ပပဲ သူကသာမဝိတက်ကိုအမြင့်ပြားဖြင့်အလုံးစုံပဲဒီတကလာသူကဖြစ်သွားလုံးစုံပဲသွားသမသင်္ကပ္ပတွေတော့မဖြစ်နိုင်တော့ဒါလည်းသူ့စေတနဲ့ပေါ့ဟောတာပါတိမဲ့ဆိုရင်တော့အပေလေးပါးကြားလို့တဲ့ကာမသင်္ကပ္ပမျိုးဖြစ်တာပေါ့ကာမဂုဏ်အယုန်တွေကလုံးလုံးတော့မပယ်ဘူးကာမရာဂမှမကင်းသေးနဲ့သရာမိမဲ့လည်းထို့တူပဲအနာဂါမိမဲ့ကြလို့ရှိရင်တော့ကာမ

သေပါစေပြက်ပါစေလို့ကြံစည်တာမျိုးပါဇာပါရခေါ်အသက်ကြီးဝတ္ထုအနေအားဖြင့်ဆိုရင်သေပါစေသေစီလိုတဲ့အနေမျိုးနဲ့သူကြံစည်တယ်အသက်မဲ့ဝတ္ထုအနေအားဖြင့်တော့ပျက်စီးစီလိုတဲ့အနေမျိုးနဲ့သူကကြံစည်ကြပါလားဝိညာသင်္ကပ္ပအဝိညာသင်္ကပ္ပအဝိညာသင်္ကပ္ပဆိုမညှင်းဆဲလိုတဲ့အနေနဲ့ကြံစည်တာဝိညာသင်္ကပ္ပညှင်းဆဲလိုတဲ့အနေနဲ့ ဒါကတော့သရဝါတွေနဲ့ပဲအသက်ရှိသရဝါတွေနဲ့ပဲဆိုင်တယ်အသက်မဲ့တော့သူကညှင်းဆဲစရာအကြောင်းမရှိဘူးအသက်ရှိသရဝါတွေနဲ့စပြီးတော့သူကညှင်းဆဲဖို့ရကိုပြင်းနှုတ်ပြင်းညှင်းဆဲဖို့ရကြံစီတဲ့အခါကာလမှာဝိညာဉ်သင်္ကပ္ပဖြစ်တယ်အဝိညာသင်္ကပ္ပဆိုတာကတော့အဲ့ဒီညှင်းဆဲမှုရဆန့်ကျင်ပဲပေါ့လေတနာတော့နေရာချင်းကဖြစ်တယ်မညှင်းဆဲလို့လည်းသိနေကိုကြံစီအဲ့ဒါကတော့မေတ္တာကရုဏာတွေပါပဲ အာဗျာပါရမသိမပြည့်စေလိုတဲ့အနေအားဖြင့်သူတစ်ပါးကိုသိသိပြည့်စေလို့ကြံစီရကြံစီမှုရဲ့ဆန့်ကျင်မဲ့ကြောင်းမြန်ပေါ်အဲ့ဒီမှာဆွမ်းမြောက်မသိသိမပြည့်စေလိုတဲ့အနေအားဖြင့်ဖြစ်တယ်တဲ့ဒါကတော့မေတ္တာမေတ္တာနဲ့တွဲဖြစ်တယ်ချမ်းသာပါစေလို့သူတို့ဘာတွေချမ်းသာပါစေချမ်းသာပါစေလို့ဖြစ်ချမ်းသာတတ်ပါးတွေချမ်းသာစီလိုတဲ့နေရာဖြင့် တဝူးတယောက်ဖြစ်စေအများဖြစ်စေအားလုံးဖြစ်စေကျမ်းသာစေလိုတဲ့နေရာချင်းဖြစ်တဲ့အကြံစီရလို့အပြပါရသင်္ကပ္ပသနာပြီးတကလားဆင်းရဲမှလွတ်စေခြင်းနဲ့မဆင်းရဲစေခြင်းတဲ့နေရာချင်းဆင်းရဲနေတဲ့ပုဂ္ဂိုလ်တွေဆင်းရဲမှလွတ်ပါစေလို့သနာတဲ့နေရာချင်းအဲဒီလိုကြံစီတွေဖြစ်လို့ရှိရင်အဝိညာဉ်သင်္ကပ္ပတွေ

ဝိပဿနာစိတ်နဲ့တွဲပြီးဖြစ်တဲ့ငကားပါတယ်ခုနလိုပဲဥဒ္ဒံတက်သွားတဲ့သဘောခုနဥစ္စာလေးပါပဲအတူတူပဲခုနခုနလည်းပဲဒီဝိပဿနာရှုတဲ့စိတ်တို့ပါခုလည်းစိတ်တို့ပါပဲအတူတူပဲခွဲပြောလို့ခုနကာမသင်္ကပ္ပနဲ့စပြီးတော့ကြောင်းမြန်ပြောတယ်အခုတော့ဇာဘာရတို့ဝိညာဉ်တို့ ਨੇ ကြောင်းမြန်ကြောင်းမြန်နေရချင်းပြောရတယ်မယ်ဒီကိုတော့တခုတည်းပါပဲခုနဖောင်းတာမှားရင်ဒီအမှားတည်းပါဝင်တာတခုတည်းပဲအခုကတခြားမဟုတ်ဘူး ခုနဖောင်းတာမှပြီးတော့ဖြစ်ပြသိတယ်ယုံနာသိတယ်ဖြစ်ပြသိတယ်အနိစ္စဒုက္ခအနတ္တသိတယ်ဆိုတာနိကမသင်္ကပ္ပတော့မှပြောခဲ့တယ်အခုအာရပါဒသင်္ကပ္ပအဝိဒသင်္ကပ္ပကြတော့လေဒီဟာပါပဲတရားတော်မဟုတ်ပါဘူးနာမည်နာမည်သူကထပ်ပြီးတော့နာမည်ပေးတာပဲဒီတရားပဲဒီဒီအမှတ်ထဲမှာပါဝင်တဲ့တရားပဲမှတ်ထဲမှာတိုင်းဟာယုံနာအနိစ္စဒုက္ခအနတ္တတွေသိနေတော့ဒီအာယုန်နဲ့စပ်ပြီးတော့သေးပါစေပြက်ပါစေလို့ကြံစည်မှုကမဖြစ်နိုင်ဘူး

ညှင်းဆဲလိုတဲ့ကြံစီမျိုးဝိညာသင်္ကပ္ပတွေပယ်သွားတယ်မတိုင်းမတိုင်းဒီအနိစ္စဒုက္ခအနတ္တကိုပြီးတိုင်းပြီးတိုင်းဟာအဲ့ဒီအာယုန်နဲ့စပ်ပြီးတော့ဒီလိုမကောင်းတဲ့အကြံစီမျိုးတွေမဖြစ်နိုင်ဘူးငြိမ့်အဲ့ဒါဟာတရင်ကအချင်းပဲသွားတာပဲအဲ့ဒီဝိပဿနာဉာဏ်ရင်းတဲ့အခါကျတော့နိဗ္ဗာန်အောင်နဲ့ပြည့်ဝင်သွားတဲ့အခါမှာဆိုရင်ချင်းအရိယာမဉဏ်ဖြစ်အဲ့ဒီအရိယာမဉဏ်နဲ့တွဲပြီးတော့သမ္မာသင်္ကပ္ပဖြစ်ပြန်တယ်တဲ့လား အာရပါဒသင်္ကပ္ပအဝိဒသင်္ကပ္ပတွေဖြစ်အဲ့ဒီသင်္ကပ္ပတွေကတော့အမြင့်ပြတခါတည်းပယ်တယ်နောက်ကိုပြီးအဲဒီပါစီပြပါစီလို့ကြံစီရဲ့ဇာဝရသင်္ကပ္ပမျိုးနောက်လုံးလုံးမဖြစ်နိုင်တော့ဘူးညင်းသေးလို့တဲ့ဝိညာသင်္ကပ္ပမျိုးနောက်လုံးလုံးမဖြစ်နိုင်တော့ဘူးတဲ့ဒါအကုန်လုံးပယ်ပါတယ်အဲ့ဒါကလည်းပဲသူ့အစဉ်သားလည်းပဲခုနပြောသလိုပဲသောတာပတ္တိမဲ့ဆိုရင်အပယ်ကြလောက်အောင် ရှားနာတဲ့ပြာပါရဝိတက်တဝိညာဝိတက်တော်သားကိုပယ်တာအဲနာဂာမိမဲ့ကြလို့ရှိရင်တော့ဒီဒေါသနဲ့ပတ်သက်တဲ့ဥစ္စာသူ့ကုန်ပယ်သွားပါတယ်အရဟတမေကတော့ပယ်ကြံပြီးကုန်မြဲပြီးကြတော့အဲဒီလိုသူဆိုင်ရာဆရာမဲ့တည်းချင်းအစဉ်တိုင်းပယ်ပြီးဒီကလာသွားတယ်အဲဒါကြောင့်ပထမအရင်ကနေအရင်ဖြစ်ပြီးတော့နေတဲ့

လူချမ်းသာနာချမ်းသာတွေကိုသူရောက်သွားမယ်လူလူဘဝနာဘဝတွေဘဝကောင်းတွေရောက်ပြီးချမ်းသာသွားမယ်ဒီလမ်းကအဲကာမဝိတ္တကာမဝိတ္တတွေကိုသွန်လွတ်ပြီးတော့ဒါနသီလစိုက်တဲ့ကုသိုလ်ကောင်းမှုတွေကိုပြုတိုင်းပြုတိုင်းဟာဒီကုသိုလ်ကောင်းမှုတွေပွားပြီးဒီကောင်းမှုတွေကနေပြီးလူဘဝနာဘဝတွေယူပေးတာကိုသူချမ်းသာနာချမ်းသာတွေကြအာပြဘာရသင်္ကပ္ပအကြောင်းပြုပြီးတော့မေတ္တာတရားတွေပွားအာဝိညာသင်္ကပ္ပအကြောင်းပြုပြီးတော့ ကရုဏာတရားတွေနဲ့သနာအဲကိုချင်းစာနာပြီးဒီကလာချမ်းသာစီလိုတဲ့သဘောဖြစ်တယ်ကိုချင်းစာနာပြီးတော့သနာတယ်အဲချမ်းသာစီလိုတဲ့သနာတဲ့စိတ်ဖြစ်တဲ့အတွက်ကြောင့်သူတို့ဘာတွေကိုနှိမ့်ဆက်ခြင်းညှဉ်းပန်းခြင်းတတ်ဖြတ်ခြင်းလုပ်လဲမလုပ်ဘူးလုပ်ဖို့ရကုန်မကြံစီဘူးအဲ့ဒါကုသိုလ်ကောင်းမှုတွေပွားဒီလိုဒီကုသိုလ်ကောင်းမှုတွေရစားခြင်းလူဝနာဘောလူချမ်းသာချမ်းသာတွေသူကရောက်ပြီးတော့သွားနိုင်တယ်နောက်ဝိပဿနာခိုက်ခိုက်တာမှဖြစ်တဲ့

မင်္ဂစွာပြောဆိုခြင်းသမာဝါစာသည်ကတမသဘေဘာနိဟုမူကံမုသာဝါဒဝေရမဏီဝိပုဏဝါစာဝေရမဏီသုတဝါစာဝေရမဏီသံဖပလာပါဝေရမဏီအရာဥစ္စတိဘိက္ခွေသမာဝါစာမုသာဝါဒမဟုတ်မှန်သောစကားကိုလင်းပြီးပြောဆိုခြင်းမှာ ဝေရမဏိတိဆောင်ခြင်း၎င်းသုတယဝါစာကျမ်းတော်စွာပြောဆိုခြင်းမှာဝေရမဏိတိဆောင်ခြင်း၎င်းပိတုနာယဝါစာယဂုံးတိုက်စကားမှဝေရမဏိတိဆောင်ခြင်း၎င်းသံဖပလာပါရင်ချင်းသောစကားကိုပြောဆိုခြင်းမှာဝေရမဏိပြောဝေရမဏိဆောင်ခြင်း၎င်းသိကွေရန်တို့အရာဤလေးပါးသောကြောင့်ချင်းကို သမ္မာဝါစာသမ္မာဝါစာဝိယုသတိဆိုရ၏သမ္မာဝါစာဆိုတာ၄ခုရှိမူတာဝါဒမှကျင့်ပြောင်းခြင်းမူတာဝါဒဝေရမဏိသိက္ခာပဒသမာရိယာမိဆိုတဲ့ရတယ်မူတာဝါဒနေနေပြောဆိုခြင်းမှကျင့်ပြောင်းတယ်သမ္မာဝါစာပဲဒီမှာလည်းသူကလည်းခုနလိုပဲ၃ဆင့်ရှိတယ်မူလမဂ်ခင်ရှိတယ်ဘုရားဘာဂမဂ်ခင်ရှိတယ် အရိယာမဂ္ဂင်ဖြစ်မူလမဂ္ဂင်ကတော့အခုသီလမဆောက်တည်ခင်တွေကသီလဆောက်တည်ဖို့ရကြံစီတဲ့ခါမှာကိုသူပါနေပြီညချောင်းတို့တဲ့သဘောတွေပါနေသီလဆောက်တည်တဲ့ခါကလာမှာပါတဲ့သီလဆောက်တည်ပြီးတော့မိမိဆောက်တည်တဲ့အတိုင်းညချောင်းနေတဲ့ခါတွေမှာဖြစ်သီလဆောက်တည်တဲ့ခါမူသာဝါဒဝေရဝဏိလေဒီကြောဆိုခြင်းမှကျင့်ကြံပါ၏ ဟောဒီလေတော့ဘုသာဝါဒဝေရဏိသိက္ခာပဒံသမာရိယာမိဒီနည်းပြောဆိုခြင်းမှာဉာဏ်ကြောင့်ပြုသောသိက္ခာကိုဆောက်တည်ပါ၏အဲဒီလိုဆောက်တည်တဲ့အခါကလည်းနှလုံးသွင်းပြီးဆောက်တည်ရင်ပေါ့လေနှလုံးသွင်းမဲ့ဆောက်တည်ရင်တော့လည်းပဲဒါကသေတ္တနာပါမယ်မဟုတ်ဘူးနှလုံးသွင်းပြီးတော့ဘုသာဝါဒလေးနည်းပြောဆိုခြင်းမှာကျင့်ကြောင်းတယ်တဲ့နှလုံးသွင်းပြီးဆောက်တည်တဲ့အခါကလည်းသီလကုသိုလ်တွေဖြစ်တယ် ဝစီကံကုသိုလ်နောက်လိန်လီပြောစရာအကြောင်းပေါ်လာတဲ့ခါကျတော့လေလိန်မပြောဘူးလိန်ပြောခြင်းမှကျင်းချောင်းတယ်အမှန်မှန်ကလည်းစကားကိုပြောတယ်အမှန်ကိုပဲအမှန်တိုင်းပဲသူကြည့်ပြီးတော့ပြောအဲဒီလိုခါကားလာတဲ့ဖြစ်တဲ့မူတာဝါဒဝေရမဏိသမ္မာဝါစာဒါကမူလမဲ့ခင်ပဲဒါကသီလဆောက်တည်နေတဲ့ပုဂ္ဂိုလ်သီလကျင့်သုံးနေတဲ့ပုဂ္ဂိုလ်တွေမှာမြဲပွားတယ် သောက်တည်တဲ့သောက်တည်ရင်ပွားတယ်သောက်တည်သားတဲ့အတိုင်းဒီဒီသိက္ခာပုဒ်တွေငါစောင့်ရှောက်နေတယ်လို့နှလုံးသွင်းနှလုံးသွင်းလည်းပွားတယ်ဒီလင်းကျော်ဆိုရင်မှကြည်ချောင်လိုတဲ့စိတ်တွေဖြစ်တဲ့ပြည်သူပွားတယ်တကယ်လင်းလီစရာအကြောင်းရှိတာတဲ့အခါကျတော့မလိန်လီပဲနဲ့အမှန်တိုင်းစီးနေတဲ့အခါအဲဒီခါလည်းပဲလင်းလီချင်းမှကြည်ချောင်မှုသူဒီကုသိုလ်ဒီဒီဒီလိုက်ကုသိုလ်တွေပွားတယ်အဲ့ဒါကမူလမူလမဲ့ခင် မူလမဲ့တယ်။နောက်ဝိပဿနာရှုတဲ့အခါကျတော့ဝိပဿနာရှုတိုင်းရှုတိုင်းယုံနာအနိစ္စဒုက္ခအနတ္တတွေကိုသိတယ်။ဝိရတိစေတသိက်ဆိုတာသီလသီလဆောက်တည်တဲ့အခါသီလကျင့်သုံးတဲ့အခါမှာပါတယ်တဲ့။သိကျင့်အခါမှာမရှိဘူးတဲ့။ဘယ်လိုပဲအထက်ကရာဇာတွေလက်ကရာတွေဒီကရဲပြောခွင့်ရပါတယ်။ဒါပေမဲ့လို့အခုဒီမဲ့ခင်ပိုင်းကြတော့ကို ဒီမှာလည်းပဲဝိပဿနာထဲမှာလည်းသူကရနေတယ်ဆိုဝိပဿနာထဲခုနကနေ့တိုင်းပဲသူကရတယ်ဝိပဿနာခြေတိုင်းခြေတိုင်းဟာဝိပဿနာခဏမှာယုံနာအနိစ္စဒုက္ခအနတ္တတွေအမှန်တိုင်းသိပြီးတော့သွားတော့အဲ့ဒီသိရတဲ့အာယုန်နဲ့စပ်ပြီးတော့လိန်ကြီးလိုတဲ့သဘောမရှိဘူးအခုလိန်နေကြတဲ့သဒ္ဒါဘာလို့ဆိုရင် ဒီယုံနာအနိစ္စဒုက္ခအနတ္တတွေကောင်းကောင်းမထင်လို့မသိလို့ပဲသိနေပါလိမ့်ညာချင်းလည်းဒိညာပုဂ္ဂိုလ်လည်းမရှိဘူးကိုယ်လည်းမရှိဘူးသူလည်းမရှိဘူးကိုကျိုးသူကျိုးတွေဘာမှမရှိဘူးသူကလင်းကြားကိုမရှိဘူးအဲတော့ယုတ်တရားနာတရားတွေဒုက္ခိတာနဲ့သူဖြစ်ပြနေတဲ့သဘောတရားအနိစ္စဒုက္ခအနတ္တတရားတွေဆိုတော့လင်းကြားမရှိဘူးဒါကြောင့်ယုံနာအနိစ္စဒုက္ခအနတ္တတွေကိုသိတဲ့စိတ်တိုင်းစိတ်တိုင်းမှာဒိဋ္ဌိမှုကြီးစမ်းကျင်မဲ့ဖြင့်ဒိဋ္ဌိအကွက်ကိုမပေါ်ဘူးအဲတော့တရင်္ဂဘာအားဖြင့် ဝိပဿနာဖြစ်တိုင်းဖြစ်တိုင်းတဲ့လိမ့်လိမ့်မှုကိုကြောင်းချင်းကိစ္စသူ့လိုလိုပြီးနေတယ်ပြကြောင်ပါဤလို့သိုးနေရတာမဟုတ်နှလုံးသွင်းနေရတာမဟုတ်မဆိုပဲနှလုံးမသွင်းပဲနဲ့ဒီလိမ့်လိစရာအကြောင်းကိုမပေါ်နိုင်တော့ဟိုကအသိမှန်ကမှသိသွားတော့လိမ့်လိမှုမှာကြောင်းချင်းကိစ္စတွေပြီးသွားတယ်ကိစ္စပြီးတော့အကြောင်းချင်းဖြစ်သွားအဲဒီဝိပဿနာကရင့်တာပြည့်စုံတဲ့အခါကျတော့နိဗ္ဗာန်အောင်ပြုပြီးအရိယာမဉ္ဇဉ်ဖြစ်တော့အဲ့ဒီမှာတော့ အဲ့ဒီမှာလည်းနိဗ္ဗာန်အောင်ပြုတာပဲဒီခိတ္တမှာမူတဝါဒမှာကြောင်မဲလို့နှလုံးသွင်းတာလည်းမရှိပါဘူးဒါပေမဲ့လို့နိဗ္ဗာန်အောင်ပြုပြီးတော့အရိယာမဉ္ဇဉ်ဖြစ်လိုက်တာနဲ့နောင်ကိုမူတဝါဒပြောနိုင်တဲ့အခြေအနေမျိုးမရှိတော့ဘူးတဲ့မူတဝါဒမပြောနိုင်တော့ဘူးတဲ့ဒီနည်းပြောဆိုခြင်းဟာဝစီတုစေလုံးလုံးကင်းပြီးတော့သွားတယ်ဒါသမုတ်စီရပါဆိုတယ်ကျွတ်မဲ့ပဲပါဝိပဿနာကတော့ရှုလိုက်ရင်ရှုတဲ့အာယုံလေးလောက်ပဲ ဒီကကျူးမိတဲ့ယုံနာလေးအနိစ္စဒုက္ခအနတ္တလေးပြီးပိုင်းအဲ့ဒါပဲဒီပြင်အာယုံမပေါ့ဒီအာယုံနဲ့စပြီးတော့အနိစ္စဒုက္ခအနတ္တထင်သွားတဲ့အာယုံနဲ့စပြီးတော့မုသာဝါဒမဖြစ်ဘူးဒါပေမဲ့လို့မကျူးမိတဲ့အာယုံနဲ့စပြီးတော့သူကဖြစ်နိုင်နေတယ်ဒါကြောင့်ဒီဥစ္စာကိုတင်ငါပါလို့ခေါ်တယ်ပိသုနာဝါစာမုသာဝါဒရုသာယဝါစာယဝေရမဏိကျမ်းတော်စကားပြောဆိုခြင်းမှချင်းရှောင်ခြင်းငါးပါးသီလဆောက်တည်တဲ့အခါကျတော့ဘုရုသာဝါစာကမပါဘူး

ဂုံးတဲ့စကားကိုရှောင်နေတယ်သူနူးမြောက်တဝူကိုတဝူချစ်ခင်ကြည်ညိုလေးစားပြီးတော့နေတာအဲဒီချစ်ခင်ကြည်ညိုတွေလေးစားမှုတွေပြတ်သွားအောင်တယောက်နဲ့တယောက်နဲ့အစဉ်ပြေးနေတာတွေအစဉ်မပြေးအောင်တယောက်တယောက်အားကိုးနေတာတွေအားမကိုးအောင်တယောက်တယောက်ယုံနေတာတွေမယုံအောင်အဲဒီလိုဂုံးတဲ့စကားကိုပြောတာကိုဒါကတချို့ကစကားလေးတစ်လုံးနဲ့လည်းပြီးတယ် တလုံးနဲ့လည်းပဲတကယ်အရေးကြီးတဲ့စကားလုံးနဲ့တလုံးပြောရတာလည်းလူမျိုးတခါတည်းမုန်းပါပြတ်သွားရောတခါတည်းတယောက်တယောက်အာယုံမပြုတ်ဘူးမကြည်ညိုဘူးမလေးစားတော့မယုံတော့ဘူးအဲဒီလိုဖြစ်ပါနိုင်တယ်အဲဒီလိုဂုံးတဲ့စကားကိုပြောတာဟာပိပုနာဝါစာဒုစရိုက်ဝစီဒုစရိုက်ကိုအဲဒီဝစီဒုစရိုက်မှာကျင်ဆောင်တဲ့ဥစ္စာကဒါသမဝါစာပဲလားပြောဆိုနေတာလည်းမကြည်ချောင်တာပဲဒီကတော့

အဲဒါနောက်တော့တဲ့ပုဂ္ဂိုလ်တွေကလည်းယုံကြည်သွားလို့ရှိရင်ဒီဥစ္စာသဖပလာပါဖြစ်တယ်အဲဥပမာအနေအားဖြင့်ပြောတာတွေကတော့ရှိပါတယ်ကျမ်းဂန်တွေထဲမှာဝိဇိတတာရှိတယ်တကယ်မဟုတ်ဘဲနဲ့ဟုတ်တဲ့နေရာချင်းပြောဝန်ဆိုနေပေါ့ပြောနည်းဆိုနည်းတွေကိုဒီလိုပြောတယ်ဆိုပြီးတော့ပြောနည်းဆိုနည်းတွေဥပမာပေးပြီးတော့ထားတာတွေရှိပါတယ်အဲ့ဒါကတော့ကိုနားလည်အောင်လို့ပြောတာကိုတကယ်ဟုတ်တဲ့နေရာချင်းပြောတာမဟုတ်လားအဲ့ဒါပြင်းမရှိဘူး တကယ်ဟုတ်တဲ့နေရာချင်းမဟုတ်တဲ့အနဲ့အထယ်တွေကမကြည့်ပါပဲနဲ့အထုပ်ပတိဝတ္ထုတွေကိုတကယ်ဟုတ်တဲ့နေရာချင်းဒီကပါကုံပြောသာသပင်ပွဲလာနေပါလေဆင်းကျင်းပြီးတော့ကပြဘောပွဲတွေမှာတခါလဲပုံပုံတော်ဝတ္ထုတွေသိုးသားတွေလောက်ပြီးတခါလာပြောမဟုတ်တာတွေကိုနားထောင်တဲ့ပုဂ္ဂိုလ်တွေတကယ်အဟုတ်ပဲလို့ယူကြည်သွားလို့ရှိရင်အဲ့ဒါသာဖဗလာပါဖြစ်တယ်မဇီရုစိတ်ပဲလို့ အဲဒီလိုဟာတွေမှမပြောတော့ဘူးဒီလိုဟာတွေမှကြကြောင်ပဲလို့လုံးသွင်းတဲ့လုံးသွင်းတိုင်းသုံးဖို့စောက်တည်တဲ့စောက်တည်တိုင်းဟာဒီသမဝါစာဖြစ်တာကိုအဲဒါကမူလမူလမဲ့ခင်ပဲဝိပဿနာရှုတိုင်းရှုတိုင်းနိစ္စဒုက္ခအနတ္တကိုသိပြီးသွားလို့ရှိရင်ဒီတိုင်းဒီတိုင်းဟာဒီမိစ္ဆဝါစာတွေမှကြကြောင်ပြီးသားဖြစ်သွားတယ် ယုံနာအနိစ္စဒုက္ခအနတ္တသိမိတဲ့အာယုံလေးနဲ့စပြီးတော့လိမ်မပြောနိုင်ဘူးလိမ်ပြောစရာမရှိဘူးအဲဉာဏ်ဉာဏ်နာဆဲရည်တိုင်းတိုင်းတော်ဘူးအကြောင်းမရှိဘူးအဲဂုံးတဲ့စရာအကြောင်းမရှိဘူးပဲယုံနာအနိစ္စဒုက္ခအနတ္တတွေပဲဘယ်နဲ့ဂုံးတိုင်းနေရမလဲမေတော့ဘုံတော်ဝတ္ထုတွေလည်းပဲဒီမဟုတ်မတွေကိုပြောစရာအကြောင်းလည်းမရှိဘူးသူကဖြစ်ပြနေတဲ့တရားတွေပဲဘာမှပြောစရာမရှိဘူးအဲဒါကြောင့်အဲဒီဝစီရုပ်ဆိုင်၄ပါးမဖြစ်နိုင်လောက်အောင်လို့ ငြိမ့်သွားပါတယ်တဲ့ဝိပဿနာရှုတိုင်းရှုတိုင်းအနိစ္စဒုက္ခအနတ္တတွေသိတိုင်းသိတိုင်းငြိမ့်တယ်ကိုဖောင်းတယ်လို့မှတ်လိုက်တဲ့တခုမှလည်းသူဉာဏ်သာပါတာပဲဝေစီလူစိတ်လေးပါငြိမ့်တယ်ဘိန်းနဲ့လို့မှတ်တာလည်းပါတာဒီလားလားမှကြွတယ်လှနဲ့မှတ်လိုက်တယ်အဲ့ဒီမှလည်းပါတာလက်တကွေးတစအတွင်းမှလည်းပါတာတမြင်ကြမှလည်းပါတာအကုန်လုံးမှတ်တိုင်းမှတ်တိုင်းဟာဒီဝေစီလူစိတ်လေးပါ ပြစ်ဆောင်ခြင်းကိစ္စပြီးနေတာတွေရှူတိုင်းရှူတိုင်းကပါနေတယ်မိစ္ဆာဒုက္ခအနတ္တကိုသိရင်ပြီးတိုင်းပြီးတိုင်းဟာအဲဒီသိရတဲ့အာရုံနဲ့စပြီးတော့လိမ်မီပြောဖို့ရမရှိဘူးကျမ်းသာတဲ့စကားတွေပြောဖို့ရမရှိဘူးဂုံးတိုက်စရာမရှိဘူးအပြင်ပြင်ဝတ္ထုတွေမဟုတ်ကဟုတ်ကတွေကြားမှပြောဖို့ရမရှိဘူးအဲ့ဒါတွေဝီစီတုစိတ်၄ပါးတွေအကုန်လုံးညင်းဒါတင်္ဂဘာအားဖြင့်ညင်းတာဒါဘုရားဘာကမဲ့ကဲ့ ဝိပဿနာညာပြည့်စုံတဲ့အခါကျတော့နိဗ္ဗာန်အောင်တဲ့ပြည့်ဝင်ပါမှာရဲမှာရဲနဲ့ဖြစ်ဖြစ်ကလေးပြင်းပြင်းတဲ့အခါတတိဗအောင်ရောက်အဲဒီအောင်ရောက်တဲ့အခါမှာရိယာမဲနဲ့ရှင်တဲ့သမဝသမဲခင်ဖြစ်တယ်မုသဝရဝရမဏိပိသုနာသဝဝရမဏိသုသဝသဝရမဏိသမ္ပပလဘဝရမဏိတွေအဲဒါတွေဖြစ်ပါတယ်အဲဝရမဏိဆိုပေမဲ့ကျင်းမဲ့ဆက်စိတ်တော့မဖြစ်ဘူးနိဗ္ဗာန်အောင်ပြုတာပဲဒီကနေ့စိတ်ကလေးကတစ်ချိန်နဲ့ဖြစ်ကုန်နေဖြစ်တာ သူ့ကိုအများကြီးဂုံပေးနေတာဂုံပေးပြီးတော့ပြောနေတာဖြစ်တာကတော့တစ်ချိန်တည်းပဲအဲမုဒဝါရမှာလည်းကျင့်မြင့်ကိစ္စပြီးသွားတယ်တဲ့နိဗ္ဗာန်အောင်ပြုပြီးတော့သိလိုက်တာနဲ့အဲ့ဒီချိန်ကစပြီးတော့သူတော်ဘာအကျုံးမဲ့ဖြစ်အောင်မုဒဝါရတွေဒီပုဂ္ဂိုလ်မပြောနိုင်တော့ဘူးလေလားသောတာပတိမေကရေပြီးသွားတာကတော့သုဒဝါစာတဲ့ဉာဏ်ဉာဏစကားတွေတဲ့မပြောနိုင်တော့ဘူးတဲ့ ဝိသုနာဝါစတဲ့ဂုံးတဲ့စကားတွေမပြောနိုင်တော့ဗံဖပလာပတဲ့ပြင်းပြင်းတွေမပြောနိုင်တော့အဲ့ဒါတွေအကျိုးပြက်လောက်တဲ့ဟာတွေကအကုန်လုံးပြင်းသွားတယ်အကျိုးမပြက်လောက်တဲ့ဟိုအသေးဖွဲလေးတွေဒါတော့ကြောင်းမှာပေါ့လေဒါကတော့သူအရဟတမေကြမှာအကုန်လုံးကုန်မှာအဲအကြီးကျယ်တွေဆိုရင်ပြည့်ပြည့်လောက်တဲ့ဟာတွေဆိုရင်သူအကုန်လုံးကင်းပြီးတော့သွားတယ်အဲ့ဒါ အဲ့ဒါသမ္မာဝါစာပဲတဲ့ရာဟုသတိဘိက္ခွေသမ္မာဝါစာကတမောစာဘိက္ခွေသမ္မာကမ္မန္တောဘိက္ခွေယံသောသမ္မာကမ္မန္တောသမ္မာကမ္မန္တသည်ဝါမှန်စွာပြုခြင်းသည်ကတမောစာပဲဗာနိမူကဣရဘိက္ခွေဘိက္ခုဣရဘိက္ခွေအဲဒီဘောနော်ပါဠိပါဒဝေရမဏီ အာရိဏရဏဝေရမဏိကာမိနုသသရာဝေရမဏိအယံဩစတိဘေကွေသမ္မကမန္တောပါဏိပါဒာပါဏိပါဒာမသရဝါယိသက်ကိုတတ်တတ်ခြင်းမှာဝေရမဏိချင်းရှောင်ခြင်း၎င်းအာရိဏရဏအရှင်မပေးသောသရဝါဥသာခုယူခြင်းမှာဝေရမဏိချင်းရှောင်ခြင်း၎င်းကာမေသမိဇာသရာကာမဂုဏ၌မာရဲ့လွန်ကျူးခြင်းအကျင့်မှဝေရမဏိချင်းရှောင်ခြင်း၎င်းဘေကွေရန်တို့အယံဤသုံးပါးကို သမ္မာကမ္မန္တသမ္မာကမ္မန္တဝိယုသတိဆိုအား၏သမ္မာကမ္မန္တမှန်စွာပြုခြင်းကိုဖြင့်မှန်စွာပြုခြင်းကောင်းသောမှုကိုပြုခြင်းမှန်စွာပြုခြင်းဆိုတာဘာလဲဆိုရင်ပါဠိပါဒမှာကြည်ချောင်ခြင်းကတခုတဲ့သူတစ်ပါးတဲ့ပတ်သက်ခြင်းမှာကြည်ချောင်ခြင်းကတခုသူတစ်ပါးဥစ္စာခိုးယူခြင်းကကြည်ချောင်ခြင်းကတခုအာမဂုံမိုင်းကျူးလွန်ခြင်းမှကြည်ချောင်ခြင်းကတခုသုံးခုပါပဲအရင်ကျုပ်ပါခြင်းကသုံးခုပဲ

သတ်ကြအကြောင်းဆိုတာရှိတာပေါ့လေမစောက်သေးတဲ့ပုဂ္ဂိုလ်တွေတာနေချင်းနေကြဘူးတွေပရောစိတ်တွေပါညာတွေအနစိစိဆိုးကြမုန်းကြကောင်းတာတွေလည်းသူကဒါတွေသီလသိက္ခာမရှိတဲ့ပုဂ္ဂိုလ်တွေတော့အာသပြနေတာပဲနိုင်နေနည်းနဲ့ဖြစ်နိုင်နေနည်းနဲ့တနေတာပူမွားသိက္ခာနေတာတွေလိုက်ပြီးတော့သပြနေကြတာအဲဘုရားဘာသာတွေသီလရှိတဲ့ပုဂ္ဂိုလ်တွေကဒါတွေမသဘူးသူကမလားကျင်လို့ရှိရင်၆လို့တယ်သူတို့ရှောင်တိမ့်ပြီးတော့ရင်လည်းနေတယ်မသတော့မသဘူး အဲဒီလိုခါကာလတွေမှာလားသမကမ္မန္တတွေဖြစ်တာကိုပါဏိပါဒဝရမီသမကမ္မန္တဖြစ်တယ်သူတော်ဥစ္စာခိုးယူခြင်းမှာကြံကြံပါကြီးလို့ဆောက်တည်တဲ့ခါကလာခိုးယူစရာအကြောင်းရှိတဲ့ခါကျမခိုးယူဘယ်နည်းနဲ့မှမခိုးယူဘူးအဲဒီခါကလာလည်းပဲအာရိဏနာဝရမဏိရသမကမ္မန္တဖြစ် ကာမဂုဏ်ကာမတုသဇာကိုလည်းနိသိခါဝရသမာဓိလို့မာရိယာမိလို့ဆောက်တည်တဲ့ခါကာလอืมကာမဂုဏ်တွေကျุလွန်စရာရှိတဲ့ခါကာလကျန်ကျุလွန်တဲ့စိတ်မဖြစ်စေဘဲနဲ့ကြောင်တဲ့ခါကာလတွေအဲလိုခါကာလတွေမှာကာမတုသဇာကိုလည်းနိသိခါဝရတော့ကာမကာမတုသဇာကိုလည်းနိဆိုတဲ့ဒေသနာရ၌သမ္မာကမ္မန္တဖြစ်ဒါလည်းပဲမူလမဲ့ခင်ပဲအဲသီလဆောက်တည်တဲ့အခါသီလဆောက်တည်ထားတဲ့အတိုင်း စောင့်ကြောက်ထိမ့်သိမ့်ပြီးတော့နေတဲ့အခါတွေမှာဒါမူလမဲ့ခင်နေခြင်းဝိပဿနာမဲ့ခင်နေဝိပဿနာရှုတဲ့အခါကျတော့ယုံနာနိစ္စဒုက္ခနာတာတွေပြီးတယ်မြင်နေကြတဲ့ဓဝါ၆ပါးပေါ်တဲ့ယုံနာနိစ္စဒုက္ခနာတာတွေရှင်းပြီးတော့ပြီးတယ်အဲဒီပြီးတဲ့အခါမှာမာတိပါဒမှာရှင်းမှုလဲလို့လို့ပြီးသွားတယ်ဘာကြောင့်လဲဆိုရင်

တချို့ဟောအမှကောင်းတဲ့ခါမှာလေတခါတဲ့မျက်စိမိတ်ပြီးတော့မှန်နေတော့ဖောင်းနေပိန်နေထိုင်နေအတီးတယ်မှန်နေရရင်လည်းရတာမှတာကိုနာရင်လည်းနာတာမှတော့တခါတခါပွဲစီတွေပါတက်ကြိုက်နေတယ်မသိဘူးကွာတကယ်ကြီးပီလာလည်းပဲမဆောက်တည်ဘူးဘာမှလည်းမလုပ်ဘူးဆိုရင်ပွဲစီကြိုက်တကောင်ကြိုက်တကောင်သိတာဘောစဉ်ကောင်တဲ့ကောင်တကောင်သိပြီးတော့မဆောက်ရောက်တဲ့ပုဂ္ဂိုလ်ဆိုပုတ်တလိုက်တာပဲတယ်မှာပြေရောပဲသွားရောနေကနေကြိုက်ရင်နေပြေရောဆိုတော့ဒါက ကိုယ်ရင်လေးခါကျင်တွေကိုခါကျင်တွေကသူ့ကြိုက်တော့ခါကျင်တွေသူကပို့တတ်ဟာကိုယ်ရင်လေးမသက်ကောင်းဘူးဘောလို့လို့သာတော့အာသူကြိုက်ရင်သူပေးဖို့လို့ဆိုတယ်ကွာဟွန်းသူကလာပြီးတော့ကြိုက်တာပဲလို့သူကြိုက်ရင်သူပေးဖို့ဆိုပြီးတော့ကိုယ်ရင်လေးကပြောတယ်အဲ့ဒါလိုပဲသာသာကိုရင်ကိုကိုရင်မဟုတ်တဲ့ဒီသီလမရှိတဲ့ပုဂ္ဂိုလ်တွေဆိုရင်ပို့ပြီးတော့ခသင်းကျူတာပေါ့ဒါအဆောင်ချောက်တင်းတင်းမရှိဘူး အတ္တဝါတွေဒီလိုသတ်ဖြတ်နေတာကိုနိုင်ရင်တော့ချမ်းသာမပေးဘူးဒီလိုလုပ်နေတယ်ပဲအဲအခုတရားထုတ်နေတဲ့ပုဂ္ဂိုလ်တွေဟာတခါတခါဝစိတ်တွေဝင်ကြိုက်နေကြွားကြွားကြွားနဲ့လာနေတယ်သူဥစားတရားသဘောတွေကလည်းကြွားကြွားတွေရှိတာကိုကြွားကြွားတွေသူမှန်တာဝစိတ်မှလည်းမသိကြည့်လည်းမကြည့်ရအောင်ကြွားကြွားတွေကြားရင်ကြားတယ်ကြားတယ်မှကြားရင်ကြားတယ်ကြားတယ်မှကြွားကြွားတွေမှအဲဒီလို မှတ်နေတဲ့အခါသူပါပြီးတော့ရွာရွာရွာပဲနေရရင်ရတာလေးပဲနေရွာကနေရလိုက်ရင်ကြောက်သွားတယ်ရွာကနေရလိုက်ရင်ကြောက်သွားတယ်ဒါပဲတည်ဝစီရလည်းမသိဘူးငါကြိုက်တယ်လည်းမသိဘူးဘာမှမသိဘူးပြီးတော့တတ်ရှင်တဲ့စိတ်လည်းမဖြစ်လာဘူးလုံးလုံးငြိမ့်နေတာအဲ့ဒါလိုပဲမြင်နိုင်ကြရင်ဓဝါကြောက်ပါပေါ်တိုင်းပေါ်တိုင်းယုံနာနေဒီလိုသာရှုမှတ်နေတယ်လို့ရှိရင်အကုန်လုံးပေါ်ရှုနိုင်တယ်ဘယ်ကမှတတ်စရာစိတ်ကူးတွေမပေါ်လာနိုင်ဘူး သတ်ပွဲတွေမဖြစ်လာနိုင်ဘူးအဲဒါကြောင့်ကျူတိုင်းကျူတိုင်းယုံနာအနိစ္စဒုက္ခအနတ္တသိနေတဲ့ဝိပဿနာစိတ်ဥပ္ပါထဲမှာပါဠိဘာသာဝေရမဏိလည်းသူ့လိုလိုပါဝင်သွားတယ်တရင်ကပါအားဖြင့်ဒီကျူမိတဲ့အောင်နဲ့စပ်ပြီးသူတို့ဘာတဲ့သတ်ပြခြင်းမဖြစ်နိုင်ဘူးတဲ့ဒါလည်းကင်းနေတယ်အာရိနရဏဝေရမဏိသူများဥစ္စာကိုယူဘူးလည်းမဖြစ်နိုင်ဘူးကာမုသဒ္ဒကာမကိုကျူးလွန်တဲ့စိတ်သာသာမဖြစ်နိုင်နေတာပါဒီဥစ္စာကတော့

။ဘာနဲ့တူနေတော့ဆိုတော့အခုပါမပဂရိလူတွေမှာလည်းပဲတချို့ပုဂ္ဂိုလ်တွေကတော်တော်တတ်ဒီကောင်းတယ်မိုက်တယ်ချို့ပုဂ္ဂိုလ်တွေကပါရဲဖြတ်ရဲခိုးရဲတည်းရှိချို့ပုဂ္ဂိုလ်တွေမှာပါရဲဖြတ်ရဲခိုးရဲတည်းမရှိဘူးသူကပဂရိကွာသူကဒီလိုဖြစ်နေသူတို့ကပြောကြတယ်အဲမရှိလို့ရှိရင်ပစ္စည်းမရှိလို့ရှိရင်ခိုးတယ်ဝှက်တယ်လို့ပြောကြတယ်ဒီလိုမဟုတ်ဘူးဆိုတာ စည်းစည်းမရှိတိုင်းမရှိတိုင်းမရှိတိုင်းလည်းကိုးတာမဟုတ်ကိုးရတဲ့လူကကိုးတာပဲဓမြတိုက်တဲ့လူကတိုက်တာပဲတချို့ပုဂ္ဂိုလ်မရှိရင်ငါသေးတာသေးရမယ်သူကိုးတိုက်တော့မစားဘူးဆိုတာဒီလိုနေတာပဲဒါမှမဟုတ်တချို့ဆင်းရဲဆင်းရဲတဲ့တိုင်းနေနေတာလို့သူကိုးနိုင်တိုက်နိုင်လောက်အောင်လို့သူမှစိတ်ကမထက်တန်ဘူးဒါတွေကိုလောကနေရာချင်းပြောရင်လည်းလူညံ့နေလို့ခေါ်မှာပေါ့လေဒါပေမဲ့လို့တရားဘက်ကတော့သူကလူလူတော်ကောင်းမယ်သူကမှတန်ကြတယ်ဒီလိုပုံကိုယ်ကြီးကြီးပွားချမ်းသာတာပဲ

သာမမို့ရင်လည်း6နှစ်တော့9နှစ်တော့လျှောက်လာနောက်ဆုံးဘယ်တိအောင်ကျော်တော့ဆိုတော့9ရက်အားထုတ်ရမယ်9ရက်အားထုတ်လို့ရှိရင်ဒါပြစ်နိုင်တယ်လို့အဲဒီလိုမြတ်စွာဘုရားဝန်ခံတာအခုအားထုတ်ရတဲ့ပုဂ္ဂိုလ်တွေလည်း9ရက်တော့အနည်းဆုံးတော့ထုတ်ရတယ်9ရက်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကတော့တော်ရှားတယ်ငါရဲ့ရဲ20တလစသည်တလကျော်ကျော်ဒီလိုအားထုတ်ရတာတွေကများတယ်သူအကြကြီးအားထုတ်ရတာပဲအဲစိတ်ကလေးတစ်ချိန်ဖြစ်ပေါ်အားထုတ်ရတာ နောက်ဆိုယုံနာသင်္ခါရငြိမ်းတဲ့အာယုံလေးကိုပြုတ်ကနေရောက်သွားဖို့ရသူ့လိုလိုမတွေးမဆမကြမစီပဲနဲ့သူ့တဘာဝအတိုင်းတခါလဲစိတ္တတိတဲ့ယုံနာနေပြီးရင်ပြီးရင်ပြီးရင်ပြီးရင်နဲ့သူ့လိုလိုနိဗ္ဗာန်အာယုံလေးပြည့်ဝင်သွားအောင်လို့ဒါလေးလုပ်နေရတယ်ဒီစိတ်ကလေးအဲ့ဒါလေးပြည့်ဝင်သွားလို့ချင်းဒီစိတ်ကလေးတစ်ချိန်ပြည့်သားနဲ့ဘယ်လောက်တကိုးရှိတော့ဆိုတော့သူတစ်ပါးအသက်ကိုတန်းနိုင်တော့တဲ့စိတ်ကျမ်းသာတဲ့စိတ်တွေမဖြစ်တော့ဘူးတဲ့ဒေါသဖြစ်ရင်လည်းဒေါသသာဖြစ်တယ်တန်းနိုင်တော့အောင်မဖြစ်ဘူးပေါ့လေ အဲလိုချင်လိုချင်တာဖြစ်တဲ့ခိုးနိုင်လောက်အောင်လူနိုင်လောက်အောင်သူမဖြစ်ဘူးကာမဂုဏ်တွေကျူးကျူးလွန်နိုင်လောက်အောင်တော့သူမဖြစ်တော့ဘူးတာယာမှုတော့ကြီးကြမ်းနေကြည့်ဦးမှာပေါ့သူကအဲ့ဒါတွေကျင်းသွားတယ်အဲ့ဒါကသမုတ်စီရဘာနဲ့ပယ်သွားတာအဲ့ဒီမူလပုဗ္ဗအရိယသုံးခုလုံးပေါ်တယ်အဲမူလမဲခင်ကသီလဆောက်ထိုင်တဲ့အခါဖြစ်တယ်ဘုရားဘာကမဲခင်ကတော့ဝိပဿနာရှုတဲ့အခါမှာဖြစ်တယ်

အဲတမ္မာအာဇီဝဆိုတာဘာလဲဆိုတော့မိစ္ဆာအာဇီဝမှားသောတယ်မွေးမှုကိုပယ်ပြီးတော့မှန်သောတယ်မွေးမှုနဲ့ပြုတာပါပဲဒါကတော့ဘယ်လောက်နိုင်မှာပေါ့မှားသောတယ်မွေးမှုအတယ်မွေးမှုဆိုတာပစ္စည်းချမှုပဲအတယ်မွေးတယ်ဆိုတာအသက်ကြည်အောင်လို့မွေးညူစုစုရတာဓမ္မကအတယ်မွေးတယ်လို့ခေါ်တာလေပါဠိကအာဇီဝ အာဇီဝဆိုတာလည်းအသက်ရှင်ကြောင်းပဲအသက်ရှင်ကြောင်းအလုပ်သမာကအသက်မွေးမှုပစ္စည်းကြာတာပဲအသက်ရှင်အောင်လို့မွေးရတာပစ္စည်းကြာပြီးတော့မွေးကျွေးနေရတာဒီခန္ဓာကြီးဟာဒီခန္ဓာကိုယ်အင်အားသွားနိုင်တဲ့အချိန်ကစပြီးတော့ရှားပွေစတော့လာတာပေါ့အစာကျွေးရတယ်ကိုယ်နဲ့တင့်လျော်တဲ့အသုံးဆောင်တွေပေးရတယ်ဒီနေ့ကို နှစ်ကြိမ်သုံးကြိမ်အစာအာရကျွေးရရေမိုးချိုးပေးရအဝတ်စားတွေပါတယ်တင့်တော်အောင်လို့ဝတ်ဆင်ပြီးတော့ပေးရနေရာထိုင်ခင်းနေပေးရအစားအရာအဆင်ပြေအောင်လို့သူ့ကိုလုပ်ပေးနေရသွားရတဲ့နေထိုင်ရရောအလုံးပဲသူ့အတွက်ဒီခန္ဓာကြီးအတွက်တော်တော်လေးကြောင်းကြဆိုင်ပြီးတော့ရှားပွေလုံးနေအဲဒီရှားပွေရတဲ့ဥစ္စာတွေကအပယ်မွေးမှုတွေပဲအသက်ရှင်ရရှင်ဒီခန္ဓာကိုယ်ကြီးရှင်မြဲရှင်နေအောင်လို့သူလုပ်နေရတယ်ဒီမြဲဒီနေအောင်လို့ ကောင်းစားချမ်းသာပြီးတော့နေအောင်လည်းပြုပြင်နေရစမ်းရှောက်နေရအဲအသက်မွေးမှုတွေအတူတူဆိုရင်လည်းပစ္စည်းချမှုပဲလေပစ္စည်းချမှုစားစရာရှားတယ်ဝတ်စရာရှားတယ်သုံးစရာရှားတယ်အဲပစ္စည်းချမှုတွေကလားအသက်မွေးမှုတွေပဲအဲဒီအသက်မွေးမှုကိုရှားတော့ဘယ်လိုလုပ်ရှားလဲဆိုရင်ကိုယ်နဲ့နှုတ်နဲ့ရှားတာပဲစိတ်ကူးစိတ်ကူးတဲ့စိတ်ကူးသက်သက်နဲ့တော့ရှားလို့မရဘူးစိတ်ကူးနေုံနဲ့ပဲရမယ် စိတ်ကူးနေုံနဲ့စားစရာမရဘူးဝတ်စရာလည်းမရနိုင်ဘူးစိတ်ကူးသက်သက်နဲ့ကတော့မဖြစ်နိုင်ဘူးလို့ဆိုတာအဲဒါနှုတ်နဲ့ပြောတာမှပြောရတယ်အဲကိုယ်နဲ့လုပ်ပြီးတကလာရအောင်လို့ယူရတယ်ဒါလိုရတာနှုတ်နဲ့ပြောတဲ့အခါမတရားသဖြင့်ပြောဆိုပြီးရလာတာရှိတယ်တရားသဖြင့်ပြောဆိုရလာတာရှိတယ် တရားသဖြင့်ပြောဆိုရတာကတော့သူတော်ဘာကြီးအကျိုးမဲ့မဖြစ်စေဘဲနဲ့ပေါ့လေဒီကောင်းကောင်းရောကောင်းဝင်နေရခြင်းပြောဆိုပြီးတော့ရတာလည်းရှိတာကဒါအပြင်းမရှိပါဘူးဒါကတော့သူတရားသဖြင့်သင်မွေးတာမတရားသဖြင့်သင်မွေးတယ်ဆိုတာကတော့မတရားတဲ့နည်းနဲ့နီးမမှန်မဲ့သူတော်ဘာတွေအကျိုးမဲ့ဖြစ်အောင်လို့လုပ်ပြီးတော့မှကိုယ်အကျိုးရတာကိုဟုတ်လားမူတာဝါဒလိန်ပြောတယ်လိန်ပြောလိုက်တဲ့အတွက်ဟိုလူမှတစ်ဖက်သားမှသူအကျိုးမဲ့ဖြစ်ပြီးကိုယ်မှတော့ ရတာမလို့ရလာမှာပေါ့လေကိုမှတရားတန်ရမယ်တစ်ဆယ်တန်ရမယ်တရားတန်ရမယ်စသည်ဖြင့်ဒီလိုသူလင်ပြောတာသူအစင်းစင်ရှိတာကိုအမှုကိစ္စတွေမှာအဲလိန်ပြီးတော့ပစ္စည်းရအောင်လို့လိန်ပြီးတော့ပြောရတယ်အထူးအားဖြင့်အကြောင်းဝယ်တွေဘာတွေမှတရားတွေရှိတယ်ဆိုတော့လင်ရတာကတော့မူတော်ဝါဒတွေပိသုနာဝါစာခုံးတိုက်တယ် ဒီလူနှစ်ဦးနှစ်ယောက်တဲ့နေတဲ့ညကာလပါလုံးငါမှာစီးပွားရေးလုပ်ငန်းမပြောင်းမှုဒီလူနှစ်ယောက်မတဲ့မှာပဲဒီလူငါကိုလူနဲ့ဒီလူနဲ့ကိုယ်သွားမှာငါဒီလူနဲ့ပူးပေါင်းပြီးတော့စီးပွားရေးလုပ်မှာပဲလို့ဒီလိုလုပ်ရတယ်ရှိတာကိုအဲဒီလိုဟာခဲ့မှာရှိရူဒဝါစာတဲ့ကျမ်းတော်စကားတွေပြောရူဒဝါစာကျမ်းတော်စကားတွေအဲဒါလည်းကျမ်းတော်ကပြောပြောဆိုပြီးတော့လုံးဝရမယ်ဟာတွေ ကြံကြံရနာပြောရတယ်ဆိုရတယ်ဆဲရတယ်ဩရတယ်ငေါရတယ်အဲဒီလိုဥစ္စာတွေနဲ့ကြတာသံဖဗလာဘအပြင်ချင်းဝတ္ထုတွေကတော့ဒါကတော့အဲဒီပုံတော်ဝတ္ထုတွေရေးပြီးတော့ဒီပွားရေးတုပ်ပြီးတော့ရောင်းစားတဲ့ပုဂ္ဂိုလ်တွေရှိတယ်အဲဒီပုံတော်ဝတ္ထုတွေမဟုတ်ကဟုတ်ကတည်းတရားတွေနာနာနာကောင်းနာကောင်းအောင်လုပ်ပြီးတော့အဲဒီမှာဒီပွားရအောင်လို့ပေါ်နေတယ်လူခံပြုအဲပစ္စည်းအောင်လို့ရှားပွေး နောက်လိုက်နောက်ပါတွေစုစောအဲဒီလိုလုပ်ပြီးတော့ကြီးပွားရေးတွေလုပ်တာဒီဟာလည်းရှိတာပါပဲနောက်ပြီးကာယကံကတော့သူများအသက်ကိုသတ်ပြီးတော့သူများဥစ္စာကိုးပြီးတော့ဒီမတရားလုပ်ပြီးဒီကလာရတော့တယ်ရှိပါတယ်အဲကာမဂုဏ်အယုန်တွေလည်းမတရားမတရားကျူးလွန်မှုတွေကိုယ်တိုင်ကျူးလွန်ရေးဖြစ်စေသူတို့ဘာကိုကျူးလွန်စေဖြစ်စေလို့ကြာမိတာတွေရှိပါတယ်ဒီကျူးဆိုကြာမိမတရားတွေကြာမိတာတွေရှိအဲဒီမတရားသဖြင့် သူတော်ဘာအကျိုးမဲ့တွေကိုဖြစ်စေပြီးတော့ရှာမိတာတွေဟာဒါမိစ္ဆာအဇီဝတွေပဲခုနှစ်ခုရှိတယ်ကာယကံကာယကံက3ပါးဝစီကံက4ပါးအဲလိုခုနှစ်ခုရှိတယ်အဲဒီခုနှစ်ခုကိုပယ်လိုက်လို့ရှိရင်သာမအာဇီဝဖြစ်တာအဲကာယကံတက်တက်ဝစီကံတက်တက်လည်းရှိတယ်စီးပွားအဲစီးပွားရေးနဲ့မဆိုင်မဲနဲ့ပေါ့ စာရေးတော်ရေးနေရေးထိုင်ရင်းနဲ့မဆိုင်မဲနဲ့ပဲတဲ့ဒီဥစ္စာပါဏိပါဒသူတစ်ပါးအသက်ကိုသတ်တယ်သူများဥစ္စာကိုးတယ်လိန်ပြောတဲ့စတွေဒီလိုဟာတွေရှိတာကိုအဲ့ဒါတွေကဘာကအာဇီဝနဲ့မဆိုင်ဘူးအသက်မွေးမှုနဲ့စပ်ပြီးတော့စီးပွားဥစ္စာရအောင်လို့သူပါသူတစ်ပါးကိုသတ်ရတယ်ခိုးရတယ်လိန်ရတယ်ဒီလိုဟာတွေကတော့သူကမိစ္ဆာအာဇီဝခေါ်တယ်လို့ကာယကဝစီကနေပါပဲအဲ့တော့ကာယကဝစီကနေမတရားသဖြင့်ပစ္စည်းဥစ္စာရအောင်လို့ ကြာမိတဲ့ကာယကံဝစီကံနဲ့မိစ္ဆာဇီဝခေါ်တယ်တဲ့အဲဒီမိစ္ဆာဇီဝမှားသောသင်္မွမှုတွေမတရားသဖြင့်သင်္မွမှုတွေမတရားသဖြင့်ပြည့်စည်ကြာမှုတွေအဲဒါတွေကိုပြစ်ဆောင်ပြီးတော့တဲ့တရားသဖြင့်ကောင်းကောင်းကောင်းဝယ်လောက်ကင်တယ်တဲ့ကြာဝေးတယ်တဲ့တရားသဖြင့်ပြည့်စည်ကြာနာလူမှလည်းလူလိုက်ပေါ်ညာမှလည်းညာကြတော့ကျေဝန်းလာတယ်သူလူကတော့အယောင်းဝယ်တွေအလောက်ကင်နေတဲ့စတာကိုစီးပွားရေးတွေလုပ်နေကြတယ် ညာကြတော့ဘယ်နဲ့လို့ဆိုညာကသူကသမျိုးပဲသူကတော့မတရားတဲ့ပြည့်ရှာမိမှုကသူကမတောင်းတဲ့သားတွေကိုတောင်းအစည်းဝါးရေးမလုပ်တဲ့သားတွေလို့သူကလည်းပဲသမျိုးပဲသူကတော့သူများကိုဟိုလိမ်မလိမရလို့သူများသူများဥစ္စာတွေခိုးမတိုင်းမရလို့မဟုတ်ဘူးသူကသူကသီလသိက္ခာပုဒ်တွေနဲ့စပြီးမစောင့်ကြောက်ပဲနဲ့အဲသူများတွေအထင်မြင်ကြည့်အောင် ဟုတ်တာတွေကိုဟုတ်ထင်အောင်လလပါကိုမရသေးမနဲ့ရအောင်အဲဒီလိုမတရားတဲ့နည်းနဲ့ရှာမိမှုတွေရှိပါတယ်။ရင်းနှီးအောင်လို့ဒီကုနဲ့တရားဓမ္မတွေနဲ့ရင်းနှီးအောင်လို့လုပ်ပြီးဒီကလာဒီလိုပြည့်စည်ကြတာတွေလည်းရှိပါတယ်။အဲသူတို့ဘာအကျိုးတွေဆောင်ရွက်ပြီးဒီကလာပြည့်စည်ကြတာလည်းရှိပါတယ်။သူကအများကြီးပဲသူကညာမှာကုလတုဒနာအနေဒနာတွေဆိုတာရှိတယ်။မိစ္ဆာဇီဝတွေခေါ်တယ်။သူကညာကလည်းတစ်မျိုးပဲ။အဲဒီ မတရားတဲ့နည်းတွေနဲ့ပစ္စည်းချမိမှုတွေဟာမိစ္ဆာအာဇီဝခေါ်တယ်တဲ့အဲဒီမိစ္ဆာအာဇီဝတွေပယ်ပြီးတော့မတရားသဖြင့်နည်းနဲ့မချဘဲနဲ့တရားသဖြင့်နည်းနဲ့လူမှလည်းလူလိုက်ရဟမှလည်းရဟလိုက်ရသည်ရလိုက်တဲ့ပစ္စည်းတွေကိုတရားသဖြင့်ရအောင်လို့ဆရာပြီးတော့သင်မွေးနေတာတဲ့အဲဒါသမ္မာအာဇီဝပဲတဲ့ဒါကအခြေခံမှာပေါ့လေမူလမဲ့ခင်တွေက အဲဝိပဿနာမဲ့ခင်မှာတော့ဝိပဿနာရှုတိုင်းရှုတိုင်းဟာအနိစ္စဒုက္ခအနတ္တတွေထင်မြင်နေလို့ရှိရင်အဲ့ဒီမှာလဲမိစ္ဆာအာဇီဝမတရားသဖြင့်အသက်မွေးမှုတွေကိုအလိုလိုပယ်ပြီးသားဖြစ်သွားတယ်။သင်္ကပ္ပာအပြင်ငြိမ့်ဒါကဥပဘာကမဲ့ခင်ဝိပဿနာမဲ့ခင်ကရင့်တာပြည့်စုံတဲ့အခါကျတော့အဖြစ်ပြက်ဒီထင်ရင်ထင်ရင်ပြီးရင်ပြီးရင်နဲ့နိဗ္ဗာန်အောင်နဲ့ပြည့်ဝင်သွား။အဲနိဗ္ဗာန်အောင်နဲ့ပြည့်ဝင်တဲ့စိတ်ကလေးတစ်ချက်ခုနကပြောတဲ့စိတ်ကလေးပဲ။ ဒီစိတ်ကလေးတစ်ချိန်ဖြစ်လိုက်တာနဲ့မတရားသဖြင့်တည်မွေးမှုတွေတော့သူမလုပ်တော့ဘူးမတရားသဖြင့်တည်မွေးမှုတွေဘာမှမပြုတော့ဘူးဒါကြောင့်ချို့တရားအထုတ်ပြီးတဲ့အခါကာလကြလို့ရှိရင်ကြီးကပြုနေကြမတရားသဖြင့်အလုပ်တွေသူလုပ်လို့တဲ့စိတ်ဆန္ဒတွေမရှိဘူးချို့လုံးလုံးဆွတ်လွတ်သွားဘာမှမလုပ်တော့ဘူးဒါအကုသိုလ်မှုတွေနဲ့ဇီဝရှာမှုတွေကလည်းဘာမှမလုပ်တော့ဘူးအဲဒီလိုစင်ကြယ်ပြီးဒီကလာသွားတယ်တဲ့ဒါသမုတ်စိရဘာဟာဖြင့်ပြေသွားတယ်အဲ့ဒါဟာပါမအာဇီဝပဲ ဒါမူလမဲ့ခင်ပုဝဘာကမဲ့ခင်အရိယမဲ့ခင်သုံးခုသုံးခုရှိတယ်နော်။အဲဒီသုံးခုလုံးသုံးခုလုံးဟာကအစဉ်တိုင်းပွားများရတာပဲပထမရှိဥစွာတော့မူလမဲ့ခင်နဲ့ပွားများနေရတယ်။မူလမဲ့ခင်နဲ့ဝိပဿနာမရှိနိုင်သေးခင်မူလမဲ့ခင်အနေနဲ့ပွားများရကုသိုလ်ကောင်းမှုတရားတွေပွားများအားထုတ်နေရင်အဲဒီမူလမဲ့ခင်တွေပါပဲ။ဒါနသီလဘာဝနာအဲဒါနသီလသမထဘာဝနာ

ဖြစ်ပွားစေလင်ဤမဲ့ခင်ပြေဝင်နိဗ္ဗာန်သာကျိုင်းလာလေဆိုပြီးတရားသိညအောင်ဆိုမှရှိနောင်နာနောင်နာတော့ကြံနေမူလပုဗ္ဗာအရိယာသုံးဝမဲ့ခင်များဖြစ်ပွားစေလင်ဤမဲ့ခင်ပြေဝင်နိဗ္ဗာန်သာအဲမူလမဲ့ခင်လေးရှိကလည်းခု ပွားများခဲ့ကြပြီသူတရားထုတ်နေတဲ့ပုဂ္ဂိုလ်ရဲ့ရှိကသာမန်ကုသိုလ်ကောင်းမှုတွေပြုတိုင်းပြုတိုင်းမူလမဲ့ခင်တွေပွားသနာသီလတွေပွားများတဲ့ကုသိုလ်တွေပြုတိုင်းပြုတိုင်းဒီမူလမဲ့ခင်တွေကပွားလာကြဟောကုပဒနာရှိတိုင်းရှိတိုင်းဘောပါမဲ့ခင်ရောက်နေတာဟနာအစင်တာမြင့်လာတစ်စင်းနဲ့တစ်စင်းနဲ့တက်လာတယ်လေကားတစ်ထချင်းတစ်ထချင်းတက်လာတယ်လို့ပဲလို့မူလမဲ့ခင်ကနေပြီးခုဘောပါဘာကမဲ့ခင် အရိယာမဂ်ခင်ရောက်တော့မလို့သူကအရိယာမဂ်ခင်အရိယာအရိယာမဂ်စီသွားမလို့ဘုရားမှာဗာမဂ်ခင်ရောက်လာမှတ်တိုင်းမှတ်တိုင်းသာဘုရားမှာကမဂ်ခင်တစ်ခုတစ်ခုပွားနေတာဖောင်းလာတကမှလိုက်ဘုရားမှာမဂ်ခင်တစ်ခုပဲဗာမာရိတိလည်းပါတယ်ဒီထဲမှာဗာမာသင်္ကပ္ပလည်းပါတယ်သမာဝါစာလည်းပါတယ်သမာကမ္မန္တပါတယ်သမာအာဇီဝပါတယ်နောက်သမာဝါယာမစသည်တို့လည်းပါပါသေးတယ်ကုသဘောရတယ် အဲဒါတွေကခုဟောခဲ့တဲ့တရားစဉ်းစားရင်အကုန်လုံးပါနေတာသမာဓိတိရနဲ့ဒုက္ခညာနာဒုက္ခသိတယ်ဆိုတာဒုက္ခတရားပဲပေါင်းတာလေးဖြစ်ပြနေဒုက္ခတရားပဲသူသိနေတာသူသိနေတာနဲ့သမှုရိယကိုပယ်ခြင်းကိစ္စလည်းပြီးနေတာပဲဒီဖြစ်ပြတဲ့သဘောပေါ်မှာပါရပြီးတော့နေမဲ့သမှုရိယသစ္စာလည်းမဖြစ်ဘူးပယ်ခြင်းကိစ္စတည်းဒုက္ခနဲ့သမှုရိယသိဒုက္ခသမှုရိယသိတော့တရင်ကအားဖြင့်ကိလေသာတွေငြိမ့်နေလို့တရင်ကနိဗ္ဗာန်လည်းရောက် ယူတိုင်းယူတိုင်းလည်းဝိပဿနာမဲ့ခင်ကပွားနေတော့ဟောသမာဓိမဲ့ခင်ကလည်းပွားများနေအင်းမေဃသစ္စာတရားလည်းပွားများနေအဲဒါမေဃသစ္စာတရားလည်းပြီးပြီပဲမြည်နေအဲဒါကြောင့်မှတ်တိုင်းမှတ်တိုင်းသမာဓိပွားများတယ်အဲဖောင်းတဲ့ပင်နဲ့သတိချင်းမှတ်တိုင်းမှတ်တိုင်းမတိုင်းမတိုင်းဒီယုတ်တရားယုတ်သဘောနာသဘောအနိစ္စဒုက္ခနာသဘောလေးတွေထိုက်တရားလို့ဆိုတာသူကသိနေတော့ သမ္မာသင်္ကပ္ပတွေဖြစ်အမှန်တိုင်းသဘောတရားလေးတွေဥဒ္ဒဥဒ္ဒမြည်တဲ့တဲ့သမ္မာသင်္ကပ္ပတွေဖြစ်မိစ္ဆာသင်္ကပ္ပတွေပယ်ပြီးသားဖြစ်နေကာမအာယုန်တွေကိုပါရနှိမ့်သက်တဲ့ကာမအာယုန်တွေကိုပါနှိမ့်သက်ပြီးတော့ကြံတဲ့ကာမသင်္ကပ္ပကာမဝိတ္တတွေညိတ်တယ်။ဘာမှမတရားတို့နေတဲ့ခါကလာဒီဒီဝိတ္တတွေ တော်တော်အချိန်ပေးနေတာကာမအာယုန်တွေတချို့တော်တော်လေးသေးလာပေါင်းများအားထုတ်နေလို့ရှိရင်ကာမဂုဏ်အာယုန်တွေစိတ်ကိုမကူးမကူးမိအောင်တခါတည်းစိတ်တွေငြိမ်လို့ရုပ်ပုဂ္ဂိုလ်ကဟောလို့တော့ထင်တယ်ဒီကာမကိလေသာတွေကကျင့်ကြနေသလားလို့ကျိုးကအောင်မယ်အဲ့ဒါအရိယာမဲ့မရောက်သေးလို့ရှိရင်တော့ကျင်းတော့မကျင်းသေးဘူးသူကငြိမ့်ငြိမ့်နေတယ်လို့ကာမသင်္ကပ္ပတွေငြိမ့်တယ်ဇာဘာရတွေတဲ့ပြည့်စည်စီလို့တဲ့အကြံစီမျိုးတွေငြိမ့်နေတယ် တရားထုတ်နေတဲ့ပုဂ္ဂိုလ်မှာသူတို့ကအကျိုးမပြောင်းအဲသူတို့ဘာကိုပြောင်းပြောင်းကြံစီတဲ့သဘောမရှိသူတို့ဘာညှင်းဆဲလို့တဲ့သဘောတရားမဖြစ်ဘူးသူကငြိမ့်မနာကောင်းတယ်အဲတော့သမဝါစာသမကမ္မန္တသမအာဇီဝဆိုတဲ့ပိလမဲ့ခင်တွေလည်းပဲခြူတိုင်းမှာတည်းဒီရှုမှတ်တဲ့အာယုန်နဲ့စပ်ပြီးတော့ပြည့်စုံနေတာပဲကာယကံဒုစရိုက်တွေကျุလွန်လို့တဲ့စိတ်မဖြစ်ဘူး ဝစီကံဒုစရိုက်တွေကျူးလွန်နေတဲ့စိတ်မဖြစ်ဘူးတချို့ပုဂ္ဂိုလ်များပထမခကြညာနေလာတော့ဒေါသတွေလောက်စားသူစုံလို့ကိုအဲတရားထုတ်နေသူဘယ်လိုလုပ်ဖြစ်လာလဲဆိုတော့အာဒီမကောင်းမှုတွေနောက်ဘယ်တော့မှလုံးတော့ဘူးဆိုတဲ့စိတ်တခါတည်းရောက်လာဖြောင်းလာအထူးအားဖြင့်ဥရိယပြညာရောက်တဲ့အခါကာလနေစိတ်ကပြစ်တတ်တယ်အကျိုးအစားကနေပြီးတော့ချွေရွံ့လာတာလေးတွေရှိအဲ့ဒါလေးတွေပြန်စီသေးကြည့်တယ်ငါဥစ္စာတွေမမှန်တာတွေပဲဒါတွေငါနောက်မလုပ်လို့တော့ဘူးနောက်မလုပ်တော့ဘူးဆိုပြီးစိတ်ရောက်လာ သမဏဇရာတွေပါတယ်လည်းပဲသူတောင်းခံရတယ်ဒီနေရာရောက်လို့ရှိရင်စိတ်ကလေးဖြောင်းလာတာပဲသူကဖြောင်းမတဲ့သဘောလေးဖြစ်လာအစတုန်းကသူမဖြောင်းနိုင်ဘူးအဲတရားထုံနေရင်ဖြောင်းလာလို့ရှိရင်ဒီဥစ္စာတခါလဲသူ့အပြစ်တွေသူပေါ်ပြောပြီးတခါလဲဝန်ခံတယ်မနှံကောင်းတယ်သူကအဲဒါကြောင့်ရှူတိုင်းရှူတိုင်းအဲဒီဝိပဿနာမဲ့ခင်တွေပိုးဘဘာကမဲ့ခင်တွေပေါ့လေပွားများနေတာတဲ့ဒီပိုးဘဘာမဲ့ခင်တွေကဆုံးသွားတဲ့ နောက်ဆုံးစိတ်ကလေးဟုတ်လားနိဗ္ဗာန်နဲ့ပြည့်ဝင်သွားတဲ့စိတ်ကလေးပြည့်လိုက်လို့ရှိရင်အဲ့ဒါအရိယာမဂ်ရောက်မှာသူကတော့ဒီချိန်နဲ့ပဲလို့အဲ့ဒီဒီချိန်ရောက်ဖို့ကကိုအားထုတ်နေရတာအားထုတ်နေရတာဘုရားထီးတင်ရင်တော့ရှင်းဥစွာဒီကစတင်လို့ပြစ်တာမဟုတ်ဘူးအောက်ကနေပြီးတော့ဒီကအုတ်မြစ်ကစတင်ရတာတဲပြီးုံနဲ့လည်းမပြီးသေးဘူးညာနေပါလေဆင်ရသေးသူကထီးတင်မှုရအဲ့ဒါတွေပြီးတော့မှထီးတင်တာခဏလေးဟိုမှာကြောင်းအဲ့ဒါလိုပဲ အရိယာမဲ့ဖြစ်ဖို့ရာတွေဟာဥပပါကမဲ့တင်နဲ့မူလမဲ့ခင်တွေကသာပြီးခြေတဲပြီးပွားများလာတာကိုမူလမဲ့ခင်တွေကလည်းပွားခဲ့လို့တော်တော်ပြည့်စုံခဲ့ကြပါပြီ။ဟိုဟောဥပပါကမဲ့ခင်တွေပွားနေကြတာတော်တော်ဟန်ကြသွားပြီ။ဟိုတောင်တက်တဲ့ပုဂ္ဂိုလ်များတောင်ခါလေတော့ရောက်နေတယ်လို့ပြောတယ်။ပြန်ကြည့်လိုက်လို့ရှိရင်ကိုယ်အဆင်လေးကကိုယ်တော်မြင့်နေပြီတော့အောင်းမရတယ်နော်။သိအပ်တဲ့ဆရာမနာကောင်းတယ်ဝန်သားဆရာမနာကောင်းတယ်။အဲဒီလိုအချိန်ကာလအမှန်ကြခဲ့တယ်။ အဲ့ဒါကကြိုးစားပြီးကြတာဒီအာထုပ်ကလိုပါတယ်နောက်ဟိုတင်နောက်မကင်တွေကတော့နောက်နောက်သင်္သင်းတဲ့ပြင်ကြမှာဟောတော့မှလာပြင်းနေတော့လေဘုညာဆရာလာပြင်းနေလေတရားဟောဖို့ရဒီမှာဘယ်မှမသွားဘူးလို့ပိတ်ချထားတာပါပဲအခုအကြောင်းကပေါ်လာတော့မော်လင်းကဟောဖို့ရအကြောင်းပေါ်လာလို့၁၄ရက်နေ့ကမော်လင်းသွားရမှာပြည့် အဲဒါ15ရက်နေရောမှမရှိဘူးပြန်မောနိုင်ဘူး10ရက်နေတော့ကိုတဝယ်သွားပြီးတော့အဲဒီမှာ15ရက်လောက်ကြာမယ်နဲ့တူပါတယ်ဒါဒါဆို10ရက်လောက်ကြာရင်တော့ပြန်ရောက်ကုန်မှရင်အဲဒီအဲလောက်ကြာရင်ခေါနိုင်ကောင်းမှကြာနေမဲ့ကျင်နေကြံနေရတာစင်တိုင်းကြောက်ပြီးတော့ဟောသွားဒီနေ့တော့တရားသိညောင်းရင်တော်တော်ကြာသွားတယ် ဤရိယမဂ်ခင်တရားကိုယူဇနာကမာသာဓမ္မသုံးနာကုသိုလ်ကစေတနာ၏သွန်အာနုဘောတို့ကြောင့်ယခုတရားနာပရိသတ်ပေါင်းတို့သမီးတို့သာနာ၌သမာရိတိသမာသင်္ကပ္ပသမာဝါစာသမာကမ္မရသမာဇိဝအစရှိသောအရိယမဂ်ခင်တရားတို့ကိုမူလမဂ်ခင်တရားဖြင့်၎င်းကိုယ်ဘာကမဂ်ခင်တရားဖြင့်၎င်းပွားများအထုနိုင်ကြ၍ဝိပဿနာညာအစဉ်ဖြင့် ယုံနာသင်္ခါရငြိမ်းသောနိဗ္ဗာန်ချမ်းသာမြတ်သို့လင်မြန်စွာဆက်ရောက်၍မြတ်မောပြုနိုင်ကြပါစေကုန်သတည်း